ဒီယနေ့1335ခုသဘောင်းလာစီနေ့ဖြစ်တယ်။နိုင်အချိန်အားဖြင့်တနာရီနဲ့48မိနစ်လောက်ရှိပါပြီ။ဒီနာရီမှလားမမှလားမသိဘူး။သဘောရလာရင်လည်း ဒီရောဂုတ်တဒေသနာကိုတော်တော်ကျေကျေဝုံဝုံပြည့်ပြည့်စုံစုံဟောခဲ့မြတ်စွာဘုရားရာဇဂိုမြို့ရောက်ခါစားကဟောခဲ့တဲ့တရားပဲအဲဒီရာဇဂိုမြို့မှာသတင်းသုံးနေတော့မှရှင်သာရိပုတ္တရာရှင်မောက္ကလံအလောင်းဖြစ်တဲ့ဥဒိဋ္ဌကောလိတပရပိုက်တွေက သာသနာပေါင်းရောက်လာကြတဲ့အဲဒီသာသနာပေါင်းရောက်ရှင်းရဲ့အကြောင်းတို့ရုပ်တော့ပြောအောင်မလားခဏခဏကြားနေတော့ရိုးနေပါဘူးကြားဝေးတဲ့ပုဂ္ဂိုလ်တော့အထူးဖြစ်နေတာဖြစ်နေကြားဝေးတဲ့ပုဂ္ဂိုလ်ကများမှာပါပဲရာဇဝမြို့အနီးမှာပုံနာရွာနှစ်ခုရှိဥပတိတ်ရွာနဲ့ကောလိတရွာတဲ့ ဥပဒိသရွာရဲ့အကြီးအကဲကဥပဒိသလို့မြည်ပေးလို့ရှင်သာရိပုတ္တရာအလောင်းတော်ဥပဒိသခေါ်တယ်ကောလိဒရွာမှာလည်းအကြီးအကဲကောလိဒမြည်ပေးတာလို့ရှင်မမောဂရာအလောင်းကကောလိဒလို့ခေါ်တယ်အဲဒီဥဒိဋ္ဌာနဲ့ကောရိတာတို့ကငငယ်ရွယ်ရွယ်ကတည်းကအမှန်တရားရင်းနှီးတဲ့ မိတ်ဆွေသင်္ဃဖြစ်လာခဲ့တယ်ရင်းရင်းနှီးနှီးမိတ်ဆွေသင်္ဃနေရာတကာသွားဒူလာဒူစာပဝဒူဝလာသမင်ကြည့်ရှိရင်လည်းအဒူတို့အတူတကွရောပါပါနေလို့ရှိကြဒီနေ့တော့ခါကာလမှာပွဲကြည့်ရင်မပြောင်းမူပဲဖြစ်မပြောင်းမူပဲဖြစ်ရင်အကြောင်းကတော့တို့ဗမေယဘဝအရေးကိုတွေးမိတဲ့အတွက်မကြောင်ပဲဖြစ်နေတာပါပဲဒါမှမဟုတ် ဝလာသဘင်တွေကပြောကြဆင်စရာတွေကပြပြောဆိုနေပေမဲ့သူတို့မျက်နှာမှာပြောဆိုတဲ့လက္ခဏာမရှိဘူးခါတိုင်းခါတိုင်းဆိုလို့ရှိရင်ရည်ကြရှိရင်ရည်ပြောကြရှိရင်လည်းပြောအဲသိသောကဖြစ်ကြရှိရင်လည်းပဲသင်လုံးမသာဖြစ်ဝဲကြည့်တဲ့ပုဂ္ဂိုလ်တွေဆိုတာဝဲပြတဲ့လူတွေလူတိုင်းလူတိုင်းလိုက်ပြီးတော့နောက်ကလိုက်ပြီးတော့လုံနေရတာဝန်သာပြကြည့်ဝန်သာလို့သိကြကြကြည့်သိကြလို့ အယူလို့ပြနေတာပဲတခြားစဉ်းစားကြည့်ရင်တော့နေရာမကျဘူးလို့อืมအဲဒီနေ့မှာတော့သူတို့ဘဝရေးတန်မြာကြီးစဉ်းစားမိတဲ့အတွက်မပြောနိုင်ကြဘူးတဲ့မပြောနိုင်ကြတော့ဇမဇမောဇမောကလာလောင်းခောလိတာကရှင်သာရိပုတ္တရာလောင်းဥပဒိတာကိုမေးမိတ်ဆွေခါတိုင်းခါတိုင်း ဝဲကြည့်ရင်ကြော်ကြကြည့်ကြော်တာပဲဆုလာပေးကြကြည့်လည်းပေးတာပဲဒီကနေ့တော့မိတ်ဆွေပါသလိုကြော်ရှင်ခြင်းလက္ခဏာမရှိသလဲလို့မေးတော့ငါကနေ့စဉ်းစားမိတယ်ဘဝအကြောင်းနဲ့စဉ်းစားမိအခုအသက်တရားရမ်းဆိုတော့သူတို့ဘုရားတစ်ခါအသက်တရားရမ်းအခုပွဲကြည့်နေတဲ့လူတွေရောပွဲကပြနေတဲ့လူတွေရောနှစ်တရားကြလို့ရှိရင်ဘာမှရှိမှာမဟုတ်တော့ဘူး ဝယ်ကြည့်ရလို့လေဆိုတော့အကြီးကြီးတွေပြင်မှာပေါ့သိနေကလေးလေးလည်းနည်းနည်းပါးပါတော့ပါရင်ပါဒါလည်းပဲနှစ်ပြာလောက်ဆိုရင်တော့တရားတန်ကုန်းသားပါပဲကျန်ရင်တဦးတလေလောက်ကြာနောက်နှစ်တရားလောက်ကြာတဲ့အခါကျဒီလူစုတွေတရားမှရှိမှာမဟုတ်ဘူးအကုန်လုံးသိကြလိမ့်မယ်ပြီးတော့မသေးတဲ့တရားသိချင်းကင်းတဲ့တရား ရှာမိရကောင်းတာပဲလို့စဉ်းစားအဲလိုစဉ်းစားမိလို့ဝယ်တဲ့စိတ်ဝင်စားဘူးပေါ့ဒါမှမပြောကြစီလည်းမပြောဘူးဝန်နေကြစီလည်းဝန်မနေဘူးအဲလိုစဉ်းစားတယ်အဲလိုစဉ်းစားမိတော့လို့ပြောတော့ဝါရိတကလည်းသူကလည်းဒီတိုင်းဖြစ်နေတော့သူတို့ညောက်စိတ်ကူးအတူတူဖြစ်တာအောင်ရကြတော့တော်တော်ကောင်းတယ်ငါလည်းဘာဖြစ်လို့မပြောတော့ဆိုအတူတူပဲငါလည်းဒီလိုစဉ်းစားမိတာပဲဒါညင်ကွာ သို့ဗာမယဝိဇ္ဇာလွံ့မြောက်တဲ့တရားဆရာရဆိုရင်မောက္ခဓမ္မလို့ခေါ်တာပဲအိန္ဒိယအခုလည်းပဲဒီလိုကြားနေမှာမောက္ခခေါ်တာလွံ့မြောက်တဲ့တရားအဲဒီလွံ့မြောက်တဲ့တရားဆရာရဆိုရင်အေးဆရာတော့ဟုတ်ပြီဒါပေမဲ့လို့ရသေးရခိုင်းတစ်ခုမိရရအောင်မှဖြစ်မယ်တို့ပဲဖယ်သွားပြီးတော့ရသေးရမိကြမယ်ဘုရားပွင့်နေအဲဒီမှာ ဆိုင်းဆရာကြီး6ယောက်ရှိတော့ကုရဏကသောကနကလိသောသာလဝိဒကိသကာမလအဂုရကိသယနာအဲနိဂာသနာသဗုဒ္ဓပိဉ္စီယမေလထဗုဒ္ဓဆိုတဲ့ဆိုင်းဆရာကြီး6ယောက်ရှိအဲဒီ6ယောက်ထဲမှာပိဉ္စီယမေလထဗုဒ္ဓဗိရထယသာပိဉ္စီယပိဉ္စီလို့ခေါ်တာပေါ့ပိဉ္စီယ ဗမာကသိသိလို့ဗမာပြန်လိုက်တာနာမည်ပါပဲသိသိရပါဠိတော်ကသိသိရဗမာသိသိလို့ပြန်လာဟိုလောကမှာဘုသူပစ္စည်းတွေသိတာဆက်တာမျိုးတော့မဟုတ်ပါဘူးသူကသိသိရသိသိလို့ပြန်လာသိသိဆရာကြီးကအဲဒီတော့ကသင်္ချာကျော်သောဘုံတော်ကိုကြည့်နေဆိုတာဒါတော့အဲဒီဆရာကြီးထံဝင်ပြီးရံပြရစေဆိုတော့သူတို့အဲဒီမှာဝင်ရံပြတယ် ဒီပရိသတ်150ပြီဆွေရန်ဒီပရိသတ်150နည်းလည်းပဲသူတို့သိသိကြကြီးထာမှာပြပိုက်ကြည့်ကြတယ်အရွယ်အားဖြင့်ပဲအရွယ်ရှိတယ်လဲစားတယ်မှမပါဘူးအိမ်အောင်ရှိသလားမရှိသလားအဲ့ဒါလည်းမပါဘူးငယ်မယ်တော့မဟုတ်ဘူးနဲ့တူတယ်အကြီးကြီးပဲဖြစ်လိမ့်မယ်မြတ်စွာဘုရားတဲ့ငယ်ရင်လည်းနည်းနည်းငယ်မှာပဲမငယ်ဘူးငယ်ချင်မှငယ်တယ်ဘာလို့လဲဆိုတော့ မြတ်စွာဘုရားပြိဋိနိဗ္ဗာန်မစံခင်ပဲရှင်သာရိပုတ္တရာရဲ့ရှင်မောဂလနဲ့ပြိဋိနိဗ္ဗာန်ဆိုမှုအချိန်ကြာရောက်လာတာသိငယ်နဲ့ဟုတ်ကုန်မရဘူး။ရွယ်လူရနဲ့ပြင်မှာပေါ့လေ။ရွယ်လူမိုးရင်လည်းပဲအနိပါဝင်ရင်ပြင်မှာ။အဲဒီတော့မြတ်စွာဘုရားတရားလောင်းက29နှစ်ကတောဆွဲပြီးတော့6နှစ်35နှစ်မှာဘုရားပြည့်လာကူ36နှစ်တည်းရောက်။အသက်36နှစ်သူတို့လည်းအဒီလောက်ပေါင်းရင်နေမှာပါပဲ။ ဒါအိန္ဒိယသုံးစာရဆိုရင်တို့အိမ်အောင်ရှိမှာပါစာရဲမှမပေါ့အိန္ဒိယသုံးစာက15နှစ်16နှစ်ဆိုအိမ်အောင်ရှိတာစာရဲမှပြမတော့အဲဒီမှာသေသေးရမ်းပြီးတော့ဒီဆရာကြီးရဲ့တရားပေါ်သူသာသနာသူတရားလေ့လာမှကိုသူထံရောက်ရင်သူတရားလေ့ကျင့်အဲဒီမှာသင်ကြားလေ့ကျင့်တော့ အမှန်တရားဉာဏ်ကြီးတဲ့ပုဂ္ဂိုလ်တွေဆိုတော့သူဒိဋ္ဌိဆရာကြီးရဲ့တရားကလည်းဘာမှနည်းနည်းတဲ့တရားမဟုတ်လွယ်လွယ်ပဲအဲဒါနည်းသုံးရဆိုတော့ကုံရောတဲ့တရားကုံသွားပြီဒိဋ္ဌိဆရာကြီးရဲ့ဝါဒကတော့သူများမေးလို့ရှိရင်အဲလွတ်အောင်လို့ကြောင်မို့ရကြောင်တရားလို့ဆိုရမှာပေါ့လေလို့သိပြီးလို့ရှိရင်တော့ဘဝရှိသေးသလားဆိုရင်ရှိသေးတယ်လို့လည်းပဲမဟုတ်ဘူး မရှိဘူးလားမရှိဘူးလည်းမဟုတ်ဘူးရှိလည်းရှိမရှိလည်းမရှိတာအဲ့ဒီလိုလည်းမဟုတ်ဘူးမရှိလည်းမရှိရှိလည်းရှိဒီလိုလားဒီလိုလည်းမဟုတ်ဘူးဘယ်တော့မှမဟုတ်ဘူးအဲ့ဒီလိုပဲကြောင်တင်းရတာပဲတခုခုတိတိကျကျပြောရင်တော့ကြတော့အကြောင်းယုတ်တိနဲ့တကွသောရဏလို့ရှိရင်မဖြစ်ရှင်းနိုင်မနေဘူးလို့တဲ့ကြောင်လာကြောင်နေနီးတဲ့ကြောင်ကြောင်ကြီးတွေပေါ့အဲကျင့်မှုကျင်ပြီးတော့စားတဲ့ပြည်လည်းမတွေ့ရဘူးပဲလို့ကျင့်တယ်မပေါ့ဘူး အဲရမြေးကုံသွားတော့အဲဆရာကြီးမိတ်ဆရာကြီးစစ်တင်ကြီးကကြည့်သေးလားဒါကုံမလားကုံမီးရမင်းတို့သိရင်ကမရှိတော့ဘူးကုံအဲကုံလို့ရှိရင်ဒီထဲမှာတော့ကိုရင်းနာချင်းသိချင်းကလွတ်မြောက်တဲ့တရားမောက္ခတရားလွတ်မြောက်တဲ့တရားဆိုမပါဘူးဒီနည်းနဲ့ဆိုရင်တော့ဗာမြောက်ဆင်းရဲလွတ်မြောက်တဲ့နည်းမရှိဘူးလွတ်မြောက်တဲ့နည်းကရှိမှာပဲတို့ရင်ထွက်ကြကြအောင်လေတိုင်ရင်ပြီးတော့ဆရာကြီးစီကိုပန်ကြဆရာကြီး စာကြီးညီထဲမှာလွတ်မြောက်တဲ့တရားမပါဘူးကျွန်တော်တို့လွတ်မြောက်တဲ့တရားလိုက်ဆရာအောင်မယ်အေးဆရာကြတာပေါ့ကွာမင်းတို့သဘောကိုဆရာကြဆရာကြီးကလည်းခွင့်ပြုခွင့်မပြုလည်းမဖြစ်ပေဘူးလို့သာอืมသူကနာမည်ကြီးနာမည်ကြီးပညာကြီးပုဂ္ဂိုလ်အဲဒီတော့လိုက်ပြီးတော့ရှားတယ်တဲ့သင်ကြားကြော်သောတဲ့ဆရာကြီးတွေတရားဟောတဲ့ပုဂ္ဂိုလ်တွေကြားလို့ရှိရင်သွားအဲဒီမှာသွားပြီးမင်းများစုံစမ်း သူတို့လိုချင်တဲ့အချက်ဖြေမရဘူးအဲဟိုကမေးလို့ချင်းသူတို့ကတော့ဖြေရရတယ်ဆိုတော့ဟုတ်မှာပဲဆိုညာကြီးတွေပဲအဲဒီလိုနဲ့ဟိုမြို့သွားလိုက်ဒီမြို့သွားလိုက်လူရိပါတခွင်အနှံ့ပြလိုက်ပြီးတော့ဆရာကတဲ့ခေါက်ကောင်းမနဲ့ခေါက်လဲတော့ပြောတာဘူးဆိုတာอืมတရားပြစ်ခါနီးမှတောထွက်တာလည်းဟုတ်ကြမှာဟုတ်တော်တော်စောစောကလည်းပြည့်ပြည့်ချင်းတယ်သူတို့နှစ်ပေါင်းဘယ်လောက်ကြာနေမှမသိဘူးအဲဒီတော့ရှားနေ အဲမှမရဘူးပြန်လာလိုက်ရင်သာထွက်ရှားလိုက်ရင်ပြန်လာလိုက်ရင်ဒီလိုတရားရှားနေရတာလေတရားများနီလာမှမသိရင်ခက်တယ်တရားရှားဗမာပြည်မှာဗုဒ္ဓတရားတော်တွေထုံးကားနေတယ်ဆိုတာတောင်မှတကယ်အားထုတ်ခြင်းတဲ့ပုဂ္ဂိုလ်တွေရှားကြရတယ်ကြာတော့မဟုတ်တဲ့နည်းတွေနဲ့တွေ့လို့ရှိရင်လည်းအဲဒါဒုက္ခပဲอืมဟုတ်တဲ့နည်းနဲ့တွေ့မှနေရကြမဟုတ်တဲ့နည်းနဲ့တွေ့လို့ရှိရင် သင်္မာနာရင်လည်းဖြစ်တတ်တယ်ယူဆတွေလွယ်ကူနာရင်လည်းဖြစ်တတ်တယ်အင်းနေရာမကြဘူးဘုသူရရှိနေတော့တယ်ဘုသူရမြင်အလွယ်တွေလည်းရောက်ကုန်တာလေအရေးကြီးတာမြတ်စွာဘုရားသာသနာတော်မှာတရားကျင့်သုံးတယ်ဆိုတော့မြတ်စွာဘုရားဟောထားတဲ့တရားတော်နဲ့ကိုက်ညီမှဒါမှသူစားနားမှကြတာပဲဘုရားသာသနာမှာနေပြီးကိုထင်ရတယ်လျှောက်ပြီးတော့ဟော တရားဟောတဲ့တရားတွေကတခြားကိုလုံးတာကတခြားဒီလိုဖြစ်နေလားမဟုတ်ဘူးအဲဒါလေးလည်းပဲမှတ်သားထားအဲအဲဒီတော့ကောလိတမောဂလာနာအဲကောလိတဥပဒိတပရပိုက်နှစ်ဦးဟာကြာကြဘယ်မှမတွေ့ဘူးနောက်ဆုံးကြတော့ညဇာဗျာကလည်းရာဇဝကြီးရောက်နေတဲ့အခါ ရောက်နေတဲ့ကဘယ်လဘယ်ရက်ဘယ်နေ့ရောက်တယ်လို့လည်းတိတိကျကျတော့စာရဲကမရှိဘူးသို့သောခါမှန်းကြီးတော့နည်းနည်းရအဲဒီဥပဒိတာကောလိတာတို့ညာပြုပြီးတဲ့နောက်15ရက်ကြာတဲ့အခါတဘူရဲလာပြီးဖြစ်တယ်လို့ဆိုတာကိုပြီးတော့ဘူရဲလာဇာမတိုင်ငါဖြစ်မှာပေါ့ဘူရဲဇာမတိုင်ငါတကယ်တော့ကပြုတင်ရအောင်လားမြေသွင်း၄ရက်၅ရက်ကရောက်မလားအဲ့ဒါတော့မပြောတော့ဘူးဒါကိန်းနေတော့မဟုတ်ဘူးအဲတော့ ရာဇူလာတဲကဖြစ်မှာရာဇူလာဇန်းတော့ခုပုံမရဘူးလာစုပ်ထဲကဖြစ်ပါလိမ့်မယ်ရာဇူလာကုံကနီးကြီးရောက်လာဟာတူပါတဲ့အဲဒါကြောင့်မြတ်စွာဘုရားကလည်းရာဇူမြို့ဝေလူဝန်ကျောင်းတော်မှာသတင်းသုံးနေတဲ့အခါဝါရင်းကညာနာဖြစ်ခဲ့တဲ့ညာ6ကျိညာနာ6ကျိ

ဥပဒိတပြပိုက်ကလည်းအဲ့ဒီနေ့မှာစားတော့ပြီးတော့ပြပိုက်အရာကိုသွားမလို့တဲ့မျိုးထဲမှာအဲ့ဒီခါကမှအဲ့ဒီညအိမ်ကတူပါတယ်လို့ပြပိုက်ရံသွားမလို့ထွက်လာတော့အတဇိမထေကသုံးကကြွလာတယ်တွေ့တာကိုလားမှာအတဇိမထေရှင်တဇိသုံးကကြွလာတာပြီးတော့ကြည့်လိုက်တော့သူကကြီးညိုတယ်ပညာကြီးပုဂ္ဂိုလ်တွေဆိုတော့သူကဆင်ញင်တတ်တယ် อืมဒီပုဂ္ဂိုလ်ဟာထူးခြားတာပဲသွားဘုံလာဘုံအဲမျက်နာတို့ကောင်းတို့ထားဘုံသိမ်မွေ့တယ်တဲ့တရားရှိရင်ဒီလိုပုဂ္ဂိုလ်သာနာရှိမှာပဲလို့သူကစဉ်းစားအဘိကံဒေနာကြီးညိုဝဲဖြစ်သောဘာသာရိကေနာကြီးညိုဝဲဖြစ်သောအဘိကံဒေနာရှိသူသွားခြင်းနဲ့လည်းပြည့်စုံသည် ဘာသာဒီပင်နာညို့ဘောဆောင်းသောပဋိက္ခာဒီနာနောက်သို့ဆောင်းနောက်သို့သွားခြင်းလည်းပြည့်စုံသည်ဘာသာဒီပင်နာညို့ဘောဆောင်းသောအာလောကီဒနာတဲ့တဲ့အကြည့်ချင်းလည်းပြည့်စုံသည်လောကီဒနာဆောင်းသောဆောင်းရဲ့အကြည့်ချင်းလည်းပြည့်စုံသည်ဘာသာဒီပင်နာညို့ဘောဆောင်းသောသမိန်စီသမိန်စီဒနာကိုယ်ချင်းလည်းပြည့်စုံသည်ဘာသာဒီဒနာခံခြင်းလည်းပြည့်စုံသည်ကိုမူရာပြုရမှာညို့ွယ်ရှိရဲ့ကြာကြီးကြာရမှု အင်းနေမြမဟုတ်အင်းနေရအခန်းကညာညာပဲဟောလာမတွေ့ရတတိခာဒေသနာတော်ရမတ္တတိကလေးနဲ့အမြဲကနေတော့ဒီလိုပြရမှာကိုယောဂီတွေလည်းဒီလိုပါပဲညူတယ်ကောင်းတယ်อืมညူတယ်ကောင်းတယ်ယောဂီတွေစီတန်းပြီးတော့သွားနေယောဂီယောဂီတွေသွားနေတွေ့မနေ့ကပဲတွေ့ပြီးညင်ကြတာပဲလို့ညူပဲဖြစ်ပါလား အဲဒီမှာရှေ့သို့သွားတာလဲညိုစရာပဲနောက်သို့ပြန်လာလဲညိုစရာပဲကိုယ်ရဆန့်တာတဲ့တဲ့ကြည့်တာစောင်းဝင်ကြည့်တာအဲ့တော့ညိုစရာပဲရင်ရင်တက်တက်သင်္နေမှုဝင်ရှိတယ်ဒါကြောင့်ဒီပုဂ္ဂိုလ်ထံတရားရှိမှာပဲဒါပေမဲ့လို့သူဆုံးမဝင်နေတယ်ဆုံးမသွားအာရကိစ္စတဲ့ဆုံးမသွားနေဒီတွင်းမေးလို့တော့မတော်ဘူးသွန်စားပြီးတဲ့အခါမှာမင်းမပဲသို့တော်လဲဘဲကြောင်မှမသိဘူးတဲ့အဲ့ဒီဒီကလူစည်းမထေဘဲကြောင်မှမသိဘူးနောက်ကလိုက်ပြီးတော့ ရှိနေမှာနော်မျက်စိတက်သွားတော့ရှင်မေးကြံကြည့်မဲနေမှာဘယ်ကဘယ်ရောက်တော့မှမသိလို့ရှင်တော့ဒါကသူကခလန်းလန်းကပဲမြင်တော့တဲ့နေရာခလန်းလန်းကနေနောက်ကလိုက်သွားတယ်ဟိုအိမ်ထဲပါပဲဝင်လို့ရှိရင်လည်းတော်တင်းတဲ့နေရာနေပြီးတော့စောင့်ကြည့်နေဒီမဲ့ထွက်လာဟိုအိမ်ဝင်အိမ်ဝင်အဲသူကနောက်ကလိုက်ပြီးတော့ရှိတယ်သူကတော့စမ်းတာမဟုတ်ပါဘူးသွန်ပြည့်စုံတော့တနည်းအားဖြင့်ဖုံးဖုံးဝင်မဲ့တဲ့လုပ်တဲ့ခါကာလကြတော့อืม ဥပဒိတာပရပိုက်စင်္သာရိပုတ္တရာလောင်းဒိတာပရပိုက်ကလူမှာပါတဲ့ဘီရင်နဲ့ဆင်းရဲနဲ့ဆင်းပြီးတဲ့အဲပြီးတော့ရေရေတဲ့ရေဘူးတွေကရေများလည်းပဲလုံးချဝရသူကကတ်တယ်ဆရာမဒီဒီညာပြုရတဲ့ဝင်မျိုးပဲသို့သောဘိုင်းကလည်းဆရာပြုတဲ့ဝင်မျိုးသူကပြုသမုပ္ပေပြီးတဲ့ခါကာလကျတော့လူကမေး ရှင်ရဟရှင်ရဟအင်းသေးတွေကကြီးညိုကြအဲကြီးညိုကြကောင်းတယ်ကြီးတယ်နဲ့ဘယ်ဆရာကိုရည်စူးပြီးတော့ရံပြူပါသလဲဘယ်ဆရာကြီးနိနေတရားဩဝါဒကိုကျင့်နေသက်ပါသလဲဘယ်ဆရာကြီးတပည့်ဖြစ်ပါသလဲမေးမေးတော့သင်တပည့်မထေရ ယဟန်ဂေါရမဆိုတာခုနေခါကာလမှာသင်ကြားတယ်တဲ့သမဏောဂေါရမောအဲဒီယဟန်ဂေါရမဤစုပြီးတော့ညာပြုတာပဲယဟန်ဂေါရမဤတရားကိုလည်းနှိမ့်တဲ့တဲ့ယဟန်ဂေါရမဤတပည့်ပါပဲဒါလိုပြောတော့သင်တို့ဆရာသေးတဲ့ယဟန်ဂေါရမဘယ်လိုတရားတွေများဟောပါသလဲမေးတော့ မေးတဲ့ခါကလာကျတော့သံဃာ့ပုဂ္ဂိုလ်အလောင်းသူတေနာဆင်းရဲတယ်အဲသံဃာ့ပုဂ္ဂိုလ်အလောင်းနဲ့ရဇိမထေရဆင်းရဲတယ်သူကဘရဝိုက်အတွင်ကျင်နေဆိုတော့ဘရဝိုက်ဆိုတာသာသနာနဲ့ဆန့်ကျင်တယ်သာသနာတော်နဲ့သူကဆန့်ကျင်ပဲဒီတိုက်ခိုက်တိုက်ဖြစ်ရေးတွေကလုံးသူတို့ကအရင်လောကမှာနေရာဥပ္ပယယူထားတာကိုဒါကနောက်မှပွင့်လာတော့

ငါလည်းဒီသာသနာတော်ရောက်လာတာမကြသေးဘူးတဲ့။မကြသေးဘူးမကြသေးဘူးဆိုတော့ပစုံလာတာဆိုတော့တနည်းမကြည့်သေးဘူးပေါ့။တဝါလည်းရတယ်တနည်းမကြည့်သေးဘူး။ကျေတော့မောနိုင်ဘူးအချင်းချုပ်ခေါ်ရမှာပဲလို့ပြောတော့အဲဟောတာဟောပါတဲ့။ကျေဟောခြင်းဟောအချင်းဟောခြင်းဟောအထမေဝမေယူဟိအထေနေဝမေအထောသိင်္ဂာတိသုဇနာမဟုတ်ဘူးလို့သူကငြေကြိုက်တယ်။ တော်ရည်ရည်ကြတယ်လို့အနက်လူရင်းအနက်ဆိုတာဟောပါတဲ့အဋ္ဌိနိဝမေအတော်လူရင်းအနက်ပြင်မယ်အလိုရှိပါတယ်တရားတွေကတော့ဘာလို့လဲတဲ့တရားတွေဖွဲ့နယ်တွေလျှောက်ပြောနေအပူပါပဲမလိုပါဘူးတဲ့ရေးကြည့်တယ်သမာဓိမှာတရားဟောကြတရားနာကြဆိုတာများသောအားဖြင့်တရားတွေဟောတရားတွေနာနာကြ များတယ်တရားတွေအယုအဖတ်တို့ဘာတို့များတို့ဘွဲ့အမြင်တွေဒါတွေကြိုက်နေတော့ဘုသူကြောင်းနေပါတယ်ဒီတဲ့အနှစ်သားထုတ်ကြည့်ရင်မာပါတော့ဆိုဘာမှသိမပါဘူးအရဏကထာတွေပါလေသူရန်ပေးပုံတွေပါလေတော့ပါပါရဲ့ဘာမှသိမပါဘူးအသားသိပါလားမဟုတ်အခုကတရားသားအနှစ်ပဲလို့ရှိပါတယ်ဘုန်းကြီးတို့သာသနာ့ရေးတာမှာလာပြီးတရားထုတ်တဲ့ပုဂ္ဂိုလ်တွေ ကိုယ်တို့တရားနာနေတဲ့ပုဂ္ဂိုလ်တွေကတော့ဒီလိုတရားသားတွေကိုကြိုက်ပါတယ်တရားသားဟောမှတရားသားမှုတဲ့တရားတွေဟောရင်သိပြီးတော့သဘောမကျဘူးသူကဝေဖန်တတ်တယ်အလုံးကြတာမကြတာသိတတ်တယ်ဘာလို့လဲတော့ဆိုကိုယ်တိုင်အားထုတ်တာလို့အဲဒီလိုမဟုတ်တဲ့ပုဂ္ဂိုလ်တွေကတော့မန္တာကာနဲ့အစွဲငင်နေကောင်းတာကိုပဲတရားကောင်းတယ်မှတ်နေတာကိုဆိုတာဒါတွေကတရားကောင်းမဟုတ်ဘူးလို့ရင်တရားဟောတယ်တရားနာဆိုတာဘာအတွက်တော့ဆိုရင် မသိသေးတဲ့တိုင်းသိရအောင်လို့ဟောရတယ်နာရတယ်မိမိတို့သာနာမှာကိလေသာတွေပယ်နိုင်အောင်လို့အဲဒီဥစ္စာဟောရသိသေးတဲ့တရားသိရအောင်ကိုယ်တိုင်တွေ့နေတဲ့တရားကိုယ်တိုင်တွေ့ရအောင်သိရအောင်ဘယ်လိုကျင့်လဲဆိုတဲ့ကျင့်မှုကျင့်နည်းကိုလည်းသိရအောင်တရားဆိုတာနားရတယ်တဲ့ကျင့်ဉာဏ်တော့လည်းဘယ်လိုကျင့်ရင်ဘယ်လိုသိဘယ်လိုဖြစ်တယ်ဆိုတာတရားဥစ္စာနားလည်ဖို့အရေးကြီးတာလေဘုန်းကြီးတို့ဟောတာကတော့ဒါပဲဟောနေတာအဲမနာရတဲ့ပုဂ္ဂိုလ်တွေတော့ နဲ့သိပြီးတော့နားနားမယ်အခုတော့နားလဲတာတော်တော်များပါပြီဟိုစီရောက်တော့တော်တော်နားလဲကြသဘောပေါက်လာပြီတရားပဲနည်းနည်းအပညာနဲ့ပွန်လင်းအဲဒီတော့အရှင်သတိမထေကတရားတရားတာဟောတယ်ယေရမဟေတုဘဝတေတဟေတုံတတရတောအာဟ ဒေသင်္စရောនិရောဓောဧဝံဝါရီမဟာသမနောခါတာလေးတွေလို့ပြောတာယေရမအကျင့်တရားတော်သည်ဟေတုဘဘဝအကြောင်းနှင့်အမွန်ဆရှိကုန်၏အဲဒါနဲ့ရိုးရိုးပဲယင်တရားတော်သည်အကြောင်းနှင့်မွန်ဆရှိကုန်၏ေတံတော်အကြောင်းနှင့်မွန်ဆရှိသောတရားတော်၏ဟေတုံအကြောင်းတရားကို ငါသမဏောငါတို့ဆရာဖြစ်သောယဟမြတ်သည်အာဟဟောတော်မူ၏ငါတို့ဆရာဖြစ်တဲ့ဘောတော်မြတ်စွာဘုရားကအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားတွေရှိအဲဒီအကျိုးတရားတွေရဲ့အကြောင်းတရားဟောတယ်ဒီတရားတွေကြောင့်ဒီတရားတွေဖြစ်ဒီတရားတွေရဲ့အကြောင်းကဒီတရားကျိုးတရားတွေအကြောင်းတရားကိုဟောသည် အဲဒီတော့ဘာလို့ဆိုရင်ဒုက္ခသစ္စာနဲ့သမုဒိယသစ္စာပဲဒုက္ခသစ္စာဆိုတာဆင်းရဲဆင်းရဲတရားဒီဆင်းရဲတွေဘယ်ကလာတော့သမုဒိယသစ္စာအကြောင်းရှိလို့ဖြစ်တယ်ဆင်းရဲတရားတွေဆိုတာဘာလို့ဆိုရင်မိမိတို့နာနာမှာအမြဲပြဖြစ်နေတဲ့တရားတွေကမြင်နိုင်ကြားနိုင်နားနိုင်စားသိနိုင်တွေ့ရှိနိုင်ကိုယ်တိုင်းစားနိုင်လူကြားနိုင်ဒီကုသနာကြတဲ့အခုယောဂီတွေမမြဲပြမှတ်နေရတဲ့ဒုက္ခသစ္စာတွေပဲ ဒုက္ခသစ္စာတွေပဲများတယ်တခါပြန်မြစ်တဲ့ပါရမှုလေးပါတယ်သမုဒယသစ္စာများတာဒုက္ခသစ္စာတွေအများကြီးမှန်အဲဒီဒိဋ္ဌိဝိညာဉ်မှာစပြီးတော့အသေးအသေးဖြစ်တဲ့ဒုက္ခဆင်းရဲတရားတွေဟာသမုဒယသစ္စာအကြောင်းခံပြီးဖြစ်လာတာတဲ့သမုဒယသနာဆိုတဲ့ခင်မင်တွေ့တာမှုတာယာမှုတွေရှိတော့ကိုယ်ဘဝနဲ့ကိုယ်ခင်မင်တွေ့တာနေလို့ ဒီခင်မင်းတို့တော်မူလေးရှိနေတာကာလပါလုံးတဘွားသေးတဘွားဖြစ်တဘွားသေးတဘွားဖြစ်မဆုံးနိုင်ဘူးအဲဒီသင်ရတရားတွေရဲ့အကြောင်းဖြစ်တဲ့သမှုရလူစားတရားတွေငါတို့နဲ့ဆိုရပြဟောဒီပြီးတော့ဒါချင်းဒုက္ခသစ္စာနဲ့ဒီရဲ့ဒါမရိဇာသမုပ္ပါအကျင်းပဲမြောက်ပိုင်းဒီဘက်မှာမာယာနာ ဉာဏ်ဘောဆိုပြီးတယ်မှာအဲဒီကရေးထားတဲ့စာရီထဲမှာတော့ဒီကထာလေးကပြစ္ဆသမုပ္ပါအကျင့်ပြတဲ့ကထာလေးဆိုတော့သူဟာယုတ်တိရှိတာပါပဲဟိုစီရီတွေပါတယ်စီရီချက်တွေကြောင်းစီရီချက်တွေမှာဒီကထာလေးကအများတိုင်းလိုပဲရှိတတ်တယ်ပြစ္ဆသမုပ္ပါအကျင့်တရားအဲဒါလောက်ကိုကြားနာရုံနဲ့သင်္သာရိပုတ္တရာတရားသဘောပေါက်ပြီးတော့သောတာပန်ဖြစ်တယ်လို့ဆိုပါတယ် အဝေါ်ကြတော့ကောင်းတယ်။သာမန်ပုဂ္ဂိုလ်ရဲ့နေရာချင်းတော့သောတာပန်ဖြစ်ဖို့ဝေးသောဘာဟောမှတော့ပြုဖို့တော့ခက်သေးတာပြန်။အဲသူကညာကြီးတဲ့ပုဂ္ဂိုလ်ဆိုတော့သူတို့မှသဘောပေါက်။ဟိုခေတ်ခါတုန်းကလူတွေဆရာကြီးတွေဟောပြောနေကြတာလားဒီလိုမဟုတ်ဘူးအကြောင်းတရားအကျိုးတရားမဟုတ်ဘူး။ပုဂ္ဂိုလ်သတ္တဝါအကောင်ထဲလိုက်ကြီးတွေဟောနေကြတာဘုရားသခင်ကမြမကြီးကဖန်ဆင်းလို့သတ္တဝါတွေဖြစ်နေရဘုံကောင်းထဲလိုက်ဖြစ်နေဘုံ ဆရာလိုတော်ကြอืมကောင်းမင်းဘုံရောက်ဘုံတွေပါလေဒီလိုဟာတွေပဲအဲဒီလိုဟာတွေဘုရားဘာသာပြင်တဲ့ကယူဝါဒတွေအခုလည်းရှိတာပါအခုအများကြီးပါဒီယူဝါဒတွေအဲဒီတော့ကောင်းလိုက်တယ်လိုက်ဟောနေတာအခုဒီတရားထဲမှာရေဓမ္မအကျင့်တရားတို့သည်ဒီကဓမ္မရေဓမ္မဆိုကြတဲ့ကသူကပုဂ္ဂိုလ်သားတော်မဟုတ်တော့ရေဓမ္မအကျင့်တရားတို့သာရှိရဲ့ ဘယ်လိုတရားတွေဟိတုပါဘောအကြောင်းလည်းမွန်စားစီကုန်အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားတွေပဲတဏှာကြောင့်ဖြစ်ပြီးတဏှာလည်းသူ့တက်တဲ့နေတော့မဟုတ်ဘူးအဝိဇ္ဇာလည်းရှိလို့ဝိဇ္ဇာတဏှာဥပါဒံလည်းရှိလို့ကံလည်းရှိလို့သင်္ခါရအတုံးမှုလည်းရှိလို့အကုန်လုံးအကြောင်းတွေခွဲလိုက်ရင်အကြောင်း၅ခုရတယ် ကြောင့်ဒီအတိတ်ကြောင့်၅ပါးတဲ့ဝိဇ္ဇာတဏှာဥပါဒံကံသင်္ခါရ၅ခုရှိတယ်အဲဒီထဲမှာတဏှာအကြောင်းတစ်ခုပြောလိုက်လဲပြီးတာပါပဲကံအကြောင်းတစ်ခုပြောလိုက်လဲပြီးတာပဲကံအကြောင်းကြောင့်ဖြစ်တဲ့တဏှာအကြောင်းကြောင့်ဖြစ်တဲ့မာနိတာကြီးလည်းပါပဲသို့တော့သူသူပဲမို့သူတို့အဖွဲရှိအဖွဲပြီးလိုက်ပဲအကြောင်းကတော့အဲဒီအကြောင်းတရားကြောင့်အကျိုးတရားတွေဖြစ်နေတယ်ဘတ်တော်ရီအသေးသေးဖြစ်နေတဲ့ဇာတာပဲဝိညာဉ်တော်သားလည်းဖတ်တာဝေဒနာဆိုတဲ့တရားတွေ အသေးသေးဖြစ်နေတာမြင်နိုင်ကြားနိုင်နေလဲကိုဉာဏ်သာလားဖသဝေဒနာစေပြားတွေအသေးသေးဖြစ်နေအဲ့ဒါတွေဘာကြောင့်ဖြစ်လဲတဏှာကြောင့်ဖြစ်တယ်ရှိဘုရားတော့ကကိုယ်ဘဝရင်းနဲ့ကိုယ်သာတတ်မဲ့မှုရှိလို့အဲ့ဒါကြောင့်ဘဝသေးသေးရှိရအဲ့ဒါလည်းတဏှာရှိုံနဲ့မဟုတ်ဘူးကံလည်းရှိတော့ကုသိုလ်ကံရှိတော့လူဖြစ်ရတယ်အကုသိုလ်ကံလူဖြစ်ရတယ်နတ်ဖြစ်ရတယ်အကုသိုလ်ကံရှိတော့ပယ်လေးပါးရှိရကံရှိလို့လည်းဖြစ်ရတယ်

ဝေဒနာပြည့်စရာဝေဒနာဟူသောခြင်းကြောင့်တဏှာဖြစ်လာမှဆိုတော့တဏှာမရှိအောင်လို့ဒီမှာပြုရမှာလေအဲပြုလို့မှလို့ဝိပဿနာဉာဏ်နိုင်နေလို့ရှိရင်ဝေဒနာသာဖြစ်ပြီးတဏှာဆဲမဖြစ်တော့နေကဒုက္ခအနာတ္တပြီးမှလည်းဆဲမဖြစ်အရဟတမဉာဏ်ရောက်တဲ့အခါကျတော့လုံးလုံးပြတ်သွားမှာလည်းတော့ပြတ်သွားအောင်ဝေဒနာကနေတဏှာဖြစ်အောင်အားထုတ်နေကြအဲဒီ တရားတွေကိုသဘောပေါက်သွားတာစင်သာရိပုတ္တရာအလောင်းကသူကဉာဏ်ကြီးတဲ့ပုဂ္ဂိုလ်ဘဝဆက်ဆက်ကလည်းပဲတရားတွေအထုလာတာများလာပြီ။များတော့သူကသဘောပေါက်တယ်။ဒီရမအချင်းတရားတို့ဒိဋ္ဌိဘာဝအကြောင်းနဲ့မွန်စားကြည့်တော့ရင်မြင်နိုင်ကြတဲ့တဘာ၆ပါးဖြစ်နေတဲ့တရားတွေပဲ။သူပုဂ္ဂိုလ်သတ္တဝါရှင်းနေတာ။စင်စစ်တော့သဘောတရားတွေကျိုးတရားတွေအကြောင်းကြောင့်ဖြစ်တဲ့အကြောင်းတရားဆိုတာကလည်းပဲအဲတဏှာအကြောင်းတရားကာအကြောင်းတရားဒီတရားတွေကြောင့်ဖြစ်နေတာလေ။ ကြောင်းနဲ့အကျိုးရှိတာပါသဘောပေါက်တယ်ဒီကြောင်းနဲ့အကျိုးတွေကလည်းမြဲတဲ့တရားတွေမဟုတ်ဒုက္ခိတံတစ်ဖြစ်ပြအနိစ္စဒုက္ခအနတ္တတရားတွေပဲလို့သဘောပေါက်ပြီးတော့သိရင်သိရင်နဲ့အဲဝိပဿနာအနေကျင်တော့ဖြစ်မယ်လို့ဒီလင်္ကာ၆ကျင်တော့ဖြစ်ခြင်းလည်းဖြစ်မှာမဟုတ်လေအဲ့ဒါနဲ့သူကသောတာပတိမဲ့ဖို့ပြင်းနိဗ္ဗာန်မျက်နှာမျက်မှောက်ပြုတာသောတာပန်ဖြစ်သွားတယ် ယေရမဟိတုဘဝတေတံဟေနတထကတောအာဟေသင်္ဇာယောနိရောဓောဧဝံဝါရိမဟာသမနောယေရမရှင်တရားတော်ဟိတုဘဝအကြောင်းနဲ့မောစရှိကုန်၏ဒေသံတော်အကြောင်းလည်းမောစရှိတော်အကျိုးတရားတော်ဟေတုံအကြောင်းကိုမဟာသမနောငါတို့ဆရာဖြစ်တော်မူသောမြတ်စွာဘုရားသည်အာဟဟောတော်မူ၏ဒေသံတော်အကြောင်းလည်းမောစရှိတော်တရားတော်၏ ရောစနိရောဓအကျဉ်သုခဖြစ်သောတရားသည်အတ္တိဟိကျင်စာတော်သုခဖြစ်သောတရားကိုလိမဟာသမဏောငါတို့၏ဆရာပြတော်မူသောဇာပြသည်အာဟောတော်မူမဟာသမဏောငါတို့၏ဆရာပြတော်မူသောမဟာသမဏောရာမဖြစ်တော်မူသောငါတို့၏ဆရာဖရာသည်ဧဝံဝါရီဤတို့ပင်ဟောလေရှိပါ၏သူဟောတာပဲအဲဒီမှာသစ္စာတရား၃ပါးပါ အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားသာဒုက္ခသစ္စာအကြောင်းတရားကသမုဒိယသစ္စာအဲဒီအကြောင်းတရားအကျိုးတရားတွေချုပ်ငင်းနေဆိုတာကနိရောဓသစ္စာချုပ်ငင်းရသောကြောင့်ကြောင့်ဖြစ်တာကတော့မြတ်စွာဘုရားဟောတဲ့ရှင်းလားစဉ်တိုင်းရှင်းလို့ရှိရင်မဂ္ဂင်7ပါးတရားပေါ်အဲ့ဒါတော့ဒီမှာမြုပ်နေမှာမပါဘူးအဲသစ္စာလေးပါးတရားဟောအဲဒါဒါတဝက်နဲ့ကြောင်းတရားကြိုးတရားဟောတာနဲ့ပဲသဘောပေါက်ပြီးတော့နှလုံးသွင်းလို့သောတာပန်ဖြစ်တယ်ဒီကကာလကြတော့ ဝိဒိတာပြပိုက်ကရှင်သတိဟောအဲရှင်သတိကိုလျှောက်တယ်တော်တော့ပါပြီတဲ့တော့ဆိုတော်ပါပြီတဲ့ဥမာမိတ်ဆွေတယောက်ကြီးသေးတယ်လူနဲ့အတူတူသတိကဝပြုထားတယ်ကိုကြည့်တဲ့တရားပြောရမယ်ဒီနေ့ပြောစရာဆိုပြီးတတိကကိုလှုပ်ထားတယ်သူသွားပြီးတော့ပြောအောင်မယ်တော်တော့ပါပြီတဲ့ကျွန်တော်တို့ဆရာဖြစ်တော်မူသော ဘောတော်ကမြတ်စွာဘုရားခုနေကာကလဘယ်မှာသတင်းသုံးတော်မူပါသလဲလို့မေးတော့အဲရာဇိုဝေလူဝန်ကျောင်းတိုင်းမှာသတင်းသုံးတော်မူသည်ကြောကြတော့ကောင်းပါပြီရှင်ပြကြွနေမှာလည်းတပြည့်တော့နောက်ကလိုက်ခဲ့ပါမယ်လို့ကြောက်ထားပြီးတော့သူလည်းပဲသိစီပြပိုက်ကျောင်းတိုင်းအပြန်ပေါ်လေအဲဒီဆိုတာအဲဂေါလိတာနဲ့တွေ့ဂေါလိတာနဲ့မြင်မြင်ရင်းနဲ့ပဲသူကလည်းပဲ ငါငါမိတ်ဆွေတော့တရားသူတော့တွေ့လာပြီလို့ရင်းကြီးတယ်ခါတိုင်းနဲ့မျက်နာအနေထားမျိုးမတူဘူးဒီမှာပေါ့လေလို့ဆိုတရားတရားတွေ့လာတော့နည်းနည်းပြီးတော့တရားထူးကြရင်ကတော့ကြောင်ပြည့်ကြောင်ချောချောတွေမဟုတ်တော့အင်းရင်မရတာမို့အင်းတွေလေးရအဲမေးတဲ့ခါကာလကျတော့အာမိတ်ဆွေတရားရခဲ့တာရခဲ့ပြီရှိတယ်ဟိုအဲဒီမထေရီကသူတရားရလာတယ် အဲဒီလူကြီးတွေကဒီလိုဒီလိုဟောတယ်ဆိုပြီးအဲဒီကသာပဲဟောတာပဲတခြားမဟောပါဘူးအဲဒီကတာဟောတာနဲ့ဇမဝလာအလောင်းကောလိတာပရဝိုင်လည်းပဲသောတာပန်ဖြစ်တယ်သောတာပန်ဖြစ်ပြီးတော့ဘုရားမြတ်စွာဘုရားဒီဘာဝရတိုင်မြင်ရတိုင်မြင်တဲ့ခါကာလကြတော့သူတို့သိသိဆရာကြီးဆရာဆရာလည်းသူကဒီကညုတကတဝေဆရာကြီးစုတဲ့သူကပြီးတတ်တယ်ဆရာကိုသင်္သာရိပုတ္တရာဆရာများသိလေပြီတယ်လို့ဆိုတယ် အဲကြောင့်ဆရာကြီးလည်းတို့ခေါ်သားရအောင်လေသူတရားပြီးသူမှတရားလည်းမရှိပါနဲ့ပြင်နေရာမရောက်ကျေးဇူးများခေါ်သားရအောင်လေသွားပြီးတော့ခေါ်ရခေါ်ရမယ်တော့ဆရာကြီးကမလိုက်ပါဘူးဆရာကြီးကမလိုက်ဘူးသူတို့ကအသွမ်းကုန်ပြောပါတယ်အခုလောကမှာဗမာသမုဒ္ဒဘုရားဆိုတာပွင့်လာပြီပွင့်လာတော့လူတွေကလည်းဒီဘုရားကြီးသွားကုန်မှာတဲ့ဆရာကြီးကြီးလူတွေလာမှာမဟုတ်ဘူး ဒီတော့ဟိုပဲလိုက်တာကောင်းတယ်လို့ပြောတော့အေးဒီကြောင်နဲ့မင်းတို့လောကမှာပညာရှိနဲ့လူလူမိုက်ပေါ်တယ်ဘယ်သူကများတော့ဟာပညာရှိကနည်းနည်းရှိတာပဲလူမိုက်ကလည်းအေးပညာရှိတွေကဘောရမကြီးသွားကြမှာပေါ့ကွာတဲ့လူမိုက်တွေငါးစီလာမှာပဲတိကျရှိတော့ပရိသတ်တော့မနေဘူးဆိုတော့ပြောဆွဲဆွဲသူကိန်းချသူပြောတဲ့ဟုတ်တော့ဟုတ်တာပဲသူဆိုအဲဒီလို မသိမလိမ္မာတဲ့ပုဂ္ဂိုလ်တွေကမဟုတ်ရတယ်ဒီလိုသွားနေတာပဲအခုလောကနဲ့ဒီလိုပါပဲအဲ့ဒါနဲ့သွားကြသွားကြတော့သူတို့တပည့်ပရိသတ်တွေလည်းပဲ900ရှိတာ250ပါတော့တယ်လို့ဆိုပါတယ်မြတ်စွာဘုရားကရောက်တဲ့ခါကလာကြတော့မြတ်စွာဘုရားမြတ်စွာဘုရားကရောက်တော့တရားနာကြမြတ်စွာဘုရားဟောနေရင်လည်းတရားတိုးချက်ပြီးတော့ဟောဟောတဲ့ခါကလာသူတို့ရဲ့တပည့်250အဲဒီပုဂ္ဂိုလ်တွေကအကုန်လုံး တရားသူကိုရကြတယ်တရားသူရအရဟံအရာအရာဒနာရကိုဉာဏ်တဲ့အောင်သိကြအဲဒီဒိကုခေါ်ပြီးတော့ဉာဏ်ပြုပေးတယ်လို့အကုန်လုံးသင်္သာရိပုတ္တရာအလောင်းနဲ့မောက္ကလံအလောင်းဥပဒိတာကောလိတာတို့သူတို့ကတော့အဲ့ဒါသာဝကပြည့်မဲ့ပုဂ္ဂိုလ်တွေအဲဉာဏ်နဲ့ပဲဉာဏ်ကျစားရနဲ့ပဲကျေလို့သူတို့ကတော့ တရားမတွေ့တဲ့ဘုသောတာပန်တော့ပဲဒီတိုင်းမရှိအဲအေးဘူးခေါ်ပြီးရံပြုပေးလို့ရံပြုပေးပြီးတဲ့ခါကလာမတရားအားထုတ်နေကြရှင်သာရိပုတ္တရာအလောင်းကတော့15ရက်အဲရှင်သာရိပုတ္တရာကတော့15ရက်ပဲအလောင်းမဟုတ်တော့ဘူးရှင်သာရိပုတ္တရာလည်းသာရိပုတ္တရာပဲဆိုတော့နာဝဟာရကရှင်သာရိပုတ္တရာကတော့15ရက်အဲတဘူရဲလဇန်းကနေပြီးလဇန်း1ရက်ကနေပြီးတော့သာကြည့်နေတယ် သင်္ဃာရဲ့အထုရတယ်အဲဒီအထုပုံတွေကတော့နောက်ရက်တွေမှာဟောဟောရရှင်မဟာမောက္ကလနာတော့ခုနှစ်ရက်အာထုတာနဲ့ရဟနာဖြစ်တယ်ဒီခုနှစ်တရားထုပုံလေးခုနှစ်အာထုတော့ဘယ်မှာအာထုနေတော့ဆိုတော့ကံလာဝါလာပုဒ္ဒရွာတဲ့အမည်ရတော့မျိုးမျိုးပါပဲဇာမှုတွေကမတူကြပါဘူးဇာမဲနာမဲပါပဲဥစ္စာကတော့ သံဃာဝါလပုဒ္ဒရွာမှာမိပြုပြီးတော့တော်တစ်ခုမှာသွားအကြီးကတော့ဒီမှာပြေးမှတော်ရပေါ်ပါတယ်အဲဒီမှာတရားအားထုတ်နေတယ်ဒါကလည်းရာဇုပြီးအနီးပါးကဖြစ်မှာပါပဲသိဝေးမယ်မဟုတ်ပါဘူးရာဇုမျိုးရဲ့အနီးကရွာလေးတစ်ခုဖြစ်ပါလိမ့်မယ်သံဃာဝါလပုဒ္ဒရွာအခုနေတော့ဒနာရွာရဲ့ဘာပြောလို့မျိုးကြီးတောင်မှသုံးလုံးပြည့်စည်သွားတာကိုအမှန်ပြီးတော့ နေရာရှိတော့အဲဒီမှာတရားထုတ်နေတော့မြတ်စွာဘုရားကဘက်ကတိုင်းဒီကသမာမူကတန်တုမာရကြီးရနိုင်ငံသားမူတွေကတော့ကုံတုမာရကြီးရအခုသာသနာနာမူကကျင်တော့သုတုမာရကြီးရသုတုမာရကြီးရကတည်းကနဲ့မှန်တယ် သုစုကကလေးပင်နဲ့မာရကတတ္တသုစုမာရဆိုတာမိကြောင်းမှာကလေးမိငယ်လို့သတ္တတိစားရလို့သုစုမာရအဲသုစုမာရကိုဗမာရှင်းမှုတွေကတန်သုမာရဆိုပြီးဓမ္မသူနေရာဒေဝိတင်နေတယ်ဒီဘဝကတော့သူကဒေဝိတင်နဲ့ထိုင်သုံသုမာရဖြစ်တယ်ဒီကဒီဘဝဒီဘဝသုံသုမာရကို တချောင်းပင်ပြုတ်ပြီးတော့တန်သူမာရတဲ့ဗမာလာဖြစ်နေတယ်သူပဲသူကအဲသူသူမာရဆိုရင်တော့သူတရနဲ့ကြိုက်တယ်သူသူမာရမိကြောင်းဟောတယ်မိကြောင်းကြောင်းပြုပြီးတော့အဲဒီကြောင်းသူသူမာရကြီးတော့အဲအဲဒီကသူသူမာရကြီးတော့မိကြောင်းမြည်တဲ့အတန်ကြောင်းပြုကြီးတာကအတန်ပဲမိကြောင်းမြည်တာမိကြောင်းမြည်တာဆိုတာကိုမိကြောင်းအော်တာရောမိကြောင်းမြည်တာရောတော့ခေါ်မှာအဲဒီ သုသုမာရကြီးကတောင်းနေအဲ့ဒီမှာအဲ့ဒီမိဘဘေသကလမြည်ရဲ့ဘေးမဲ့တော်မိဂတာရဘေးမဲ့တော်အဲ့ဒီမှာမြတ်စွာဘုရားတရင်သုံးနေတာဖြစ်တယ်ရာဇုံမြို့ရောက်ခါကအဲဒီဘယ်နဲ့တော့ရောက်သွားတယ်လဲလို့စဉ်းစားကြရတော့ရှိတာကတော်တော်ဝေးတယ်သိမြည်လားတော်တော်လေးဝေးတယ်မဟာဗောဓိ ဘောဓိပင်ရဲ့အနောက်ကိုကြာသေးတာတော်လေးဝေးပါသေးတယ်။ဇာဇိုကမဟာဘောဓိပင်ရဲ့ပြည့်မြောက်မှသူတော်ဝေးမိုင်ကြီးရတော့မကပါဘူးနဲ့ဒီပါတော်ဝေးပါ။အဲဒီဇာဇိုမြို့ရောက်ခါသာဒီလိုဘယ်နှယောက်ရောက်သွားပါလိမ့်စဉ်းစားကြတော့ရှိ။ဒါပေမဲ့လို့မြတ်စွာဘုရားမှာ ကျိုးသိကျိုးတိုက်တဲ့ပုဂ္ဂိုလ်ရှိတော့အကြောင်းရှိတော့အဲ့ဒီမှာစိတ်ဓာတ်ရောက်နေတယ်ဖြစ်ပါလိမ့်မယ်။နောက်ကြတော့လည်းရာဇဝမှာပဲရှိပါလိမ့်မယ်ဆရာဗျာ။အဲဒီကဒေသကာလဝါလာဗုဒ္ဓယောဟာတော့တော့တစ်ခုမှဓမ္မမောကလံတရားအထုတ်နေတော့ဇင်းညာကြောက်ပြီးအထုတ်တယ်တဲ့ခုနှစ်ရက်ပါလို့ဇင်းညာကြောက်အထုတ်လို့ဇင်းညာကြောက်ပြီးတော့ဇင်းညာကြောက်ရမှာအထုတ်တဲ့လုံလဝိရိယဖြင့်နေမတိတ္တတာ

ဒိဗ္ဗစကုဖြင့်မြင်တော်မူတယ်တဲ့မြတ်စွာဘုရားဒီတော့မှတရားကျင့်သုံးအားထုတ်နေတဲ့ပုဂ္ဂိုလ်တွေအမြဲတမ်းသူကြည်ဆင်းရဲနေတာပါပဲအဲဒီပုဂ္ဂိုလ်အထူးတွေဆိုရင်ဒါပြီးတော့သူကြည်ဆင်းရဲတာကိုသောသောကလည်းဘယ်နည်းပဲဖြစ်ဘာဖြစ်နိုင်မလဲဆိုတာလည်းသောသောကလည်းဘုရားဆိုတာသိတာပြီးသားဒါကြည့်လိုက်တဲ့အခါကာလရှင်မမောဂလံတရားထုတ်ရင်နိုင်နေတာကိုမြင်တယ်တဲ့မြင်တော့မြတ်စွာဘုရား အဲဒီပန်တုမာရဒီရမြို့အဲနိသေတကလတော်ကသေတကလာတော်ကနေပြီးတော့တကိုးဖြင့်ကြွလာတယ်တကိုးဖြင့်တကိုးနဲ့သူဉာဏ်တကိုးနဲ့ တဲ့လက်မောင်းကိုွေးတယ်လို့ကိုွေးထားတဲ့လက်မောင်းဆန်းတယ်လို့ပဲဥပမာပေးတယ်အဝေးကြီးပဲမလို့ဒီကိုယ်နဲ့လာတော့ဆန်းထားတဲ့လက်မောင်းကိုွေးတာတော့ကိုွေးထားတဲ့လက်မောင်းဆန်းတာတော့ဒီလောက်တွင်ရောက်လာတာဒါကိုဥပမာပေးတယ်အဲ့ဒါလည်းပဲတရေဥပမာပဲသူတို့ကမာဒီကတနေရာမှာပြရတယ်ရုပ်တွေဖြစ်ပုံနဲ့စပ်ပြီးတော့ပြရတယ်ဒါတရေဥပမာပဲ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 သူညာနဲ့သူရုပ်တွေအသေးသေးဖြစ်ပြီးတော့ရွေ့လာတာတဲ့ဒီနေရာကဖြစ်တဲ့ယုံနာဟာဒီနေရာမရောက်ဘူးလို့ဉာဏ်ကနေခဏခဏပြရပါတယ်သူဖြစ်တဲ့နေရာတွေချုပ်သွားတာပဲအဲဒီအသေးသေးရုပ်တွေဖြစ်ဖြစ်ပြီးတော့ရွေ့တယ်အဲ့ဒါလိုငါသာရဟောကမိုင်းတရားကျော်တော့ရှိပါလိမ့်မယ်အဲ့ဒီကနေပြီးတော့ကိုယ်နဲ့ကြွားအဲ့ဒီမှာလည်းလက်ကွေးတဲ့ခါကလာတည်ရင်တည်ရင်ရုပ်တွေဖြစ်လာတယ်ဟိုမှာတော့ ဉာဏ်ဉာဏ်ရောက်လို့တဲ့အတွက်ဉာဏ်ဉာဏ်ရွေ့ပြီးတော့ယူပြီးတော့ပြည့်လာမှာပေါ့လေအဲ့ဒီဖြစ်ပုံကိုဥပမာပေးတာဒါကယောဂီပုဂ္ဂိုလ်တွေသမထဆရာတွေအတွက်အနကျေးဇူးများပါတယ်ဒီလိုမှဆယ်နေကြအဲ့ဒီလိုပဲချက်ချင်းများဆိုကြဓမ္မဥက္ကလာရှေ့ရောက်လာတယ်အာသမတမုက္ကလံသာပူရတော်ဟောဒီရဲ့ရှေ့ရောက်လာပြီးတော့နိတိဇာဘဂဝါဉာဏ်ဒီအာသနေအဲဉာဏ်ဒီအာသနေနိတိဒီနိတိဇာဘဂဝါ မြတ်စွာဘုရားကြွလာလို့ရှိရင်သတင်းသုံးဖို့ထိုင်ဖို့ဆိုပြီးနေရာလေးတွေအသင်းလုပ်ထားတယ်ဘုရားကဘုရားထုတ်နေတဲ့အခါကလည်းဘုရားကတကူနဲ့ဂျုံနဲ့ဂျုံနဲ့လည်းရောက်လာတာလေအဲဒါဘုရားထိုင်မှုဆိုနေရာလေးလုပ်ထားဘုရားလာတော့ယောဂီတွေရှိရတယ်ကိုနဲ့ကသွားပြီးတော့ဟိုတယ်ညွှန်ကြားနိုင်တော့နေရာတော့ထားဖို့မလိုဘူးတော့ဒါပဲလေအများစုတရားထုတ်နေတဲ့နေရာတော့ကမ္မထာဆရာနေရာတော့ရှိတာပေါ့ဒီကမ္မထာဆရာနေရာ ဒီမှာကြီးလဲဆိုလို့ရှိရင်လည်းဒီမှာထိုင်နေသမ္မာကျထိုင်နေနေရရှိရဟိုဘုဓမာယုံတို့ဆိုကျွေဓမာယုံဘုရားနေတဲ့ကျောင်းဟောကဓမာယုံကအဲဒီမှာလဲမျိုးသားညာယောဂီတွေမျိုးသားယောဂီတွေတို့သမ္မာကျသူနေရာရှိတာအဲဒီလိုပါပဲညစာကရအတွက်နေရာတွေဘုရုံကကောင်းကောင်းမပဲဟုတ်မလဲဒီရတူဘာလို့ခင်းတာရှိမှာပေါ့ နားမွေးရင်လည်းအဝတ်ထဲပိုင်းညာလေးပြင်းတာဖြစ်နေဒီပိုင်းနဲ့ပြင်းတာလည်းဖြစ်နေဖြစ်ပါလိမ့်မယ်။ခံခံနဲ့ကြီးကျယ်ကြီးတော့မဟုတ်ပါဘူး။အဲဒီနေရာမြတ်စွာဘုရားထိုင်ပြီးတော့မေးတော်မူတဲ့အဲပါစလာတိနောမောဂလနာပါစလာတိနောမောဂလနာမောဂလနာမောဂလံပါစလာတိနောပါစလာတိနု၌ရင်းနေသလော ငါကြီးနေသောမောက္ကလငါကြီးနေသောမောက္ကလလို့မြတ်စွာဘုရားမေတော်ဧဝမတိမှန်ပါဗျာနိုင်နေတရားအားထုတ်လို့ပြန်မှန်းပြီးတော့နိုင်နေအခုတရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းနိုင်တာရှိတာပဲအမကမကောင်းသေးရင်အားမရှိသေးတဲ့ခါကလာပြီးတော့ငိုက်တတ်တယ်ပြန်မှန်းလာတော့ဒီလိုငိုက်တာဆိုတော့သိတော့မကြသေးပါဘူးတရားကအားမရှိတော့อืมတော်တော်လည်းငိုက်တတ်တယ်ငိုက်တယ်တော့တဏှာကြီးတော့ဆင်ရင်ကိုငိုက်နေပြီဆိုတော့ငိုက်နေပြီ

နေရင်းကင်းပြောက်လမ်းဆုံးရောက်တရားတော်လို့နာမည်ပေးတာမောဂလံရှင်အာထုရှင်အိတ်ရှင်ငိုင်းနေရာမြတ်စွာကြွလာခွန်ရမိမ့်မှညင်ကြပါအဲဒါသင်ကြပါမြမောဂလံတရားတော်နေစဉ်ငိုက်ပြီးတော့နေအဲဒီငိုက်နေတော့မြတ်စွာဘုရားကကြွလာပြီး ညွှန်ကြားချက်ခုနှစ်ခုပေးသည်တဲ့တိုင်းဆိုရကြအောင်လို့မောဂလအရှင်အာထုစဉ်ဖိတ်ခြင်းငိုက်နေရာမောဂလအရှင်အာထုစဉ်ဖိတ်ခြင်းငိုက်နေရာမြတ်စွာကြွလာခုနှစ်ရာမိမ့်မှညွှန်ကြားပါ

သဒ္ဓသင်္ညီနောသာမိတ်ဓမ္မဥပ္ပစေယမောဂလနာမောဂလံသတ္တမထိုကြောင့်သဒ္ဓသင်္ညီနောအကျဉ်းသောအမှတ်ရှိသောဒေသင်အားသာမိတ်ဓမ္မထိုငယ်မိခြင်းသည်ဥပ္ပစေယဖြစ်ရ၏ သံပညာမမနတကာတိသံပညာသံပညာသို့သောအမှတ်ပညာကိုမမနတကာတိနှလုံးမသွင်းပါလင်သံပညာသို့သောအမှတ်ပညာကိုမဘူးလာကာတိအကျိန်များစွာဖြစ်စေပါလင်မောဂလနာမောဂလံဧဝံဤတော်ဝိရတော်နေတော်သေသိအာတမိတံ ထိုငိုင်ကြီးခြင်းကိုအပိယထာပဲဆွတ်နိုင်လေရ၏အဲငိုင်ကြီးခြင်းအကြောင်းပညာလေးရှိတယ်မှတ်ဆွဲထားတဲ့ပညာလေးရှိအဲဒီမှတ်ဆွဲတဲ့ပညာလေးကို၆ပြရမယ်ငိုင်ကြီးအောင်မှတ်ဆွဲတဲ့ပညာလေးပညာဆိုတော့ စိတ်နဲ့အတူတူပါပဲဗမာကတော့စိတ်လို့ပြောရင်ဒေသနာတွေမှာတော့သူ့ဉာဏ်နဲ့သူပညာဟောတယ်ပညာဟောတယ်နည်းမျိုးဟောတယ်နိုင်ကြီးအောင်တော့အားပေးတဲ့မှတ်ပညာလေးစိတ်ကလေးရှိတယ်အဲဒီနိုင်ကြီးအောင်လို့နှလုံးသွင်းတဲ့အမှတ်ပညာလေးစိတ်ကလေးဒီချင်းငါချင်းတဲ့စိတ်ကလေးဖြစ်မှာပေါ့အဲ့ဒါလေးနှလုံးမသွင်းနဲ့အဲ့ဒါလေးမဖြစ်စေနဲ့ဒီများသာဖြစ်စေနဲ့အဲ့ဒါလေးကိုသင်ပြအောင်လို့ရှင်းရမယ် အဲ့ဒီပညာလေးကျင်းသွားလို့ရှိရင်တော့နိုင်ကြီးချင်းဟာကြောက်တော့ပါလိမ့်မယ်နောစေတိမဝလာနာအေဝဝေရတောဓမ္မိတာပိယသာအဲဒီလိုနှလုံးသွင်းပါရဲ့နဲ့နိုင်ကြီးချင်းကမပြောက်သေးကြလို့ရှိရင်တဲ့အဲတော့ဒီလိုရှိရင်ပါလို့ရမလို့ဆိုတော့နောက်တစ်ခုသတိပေးကြတယ်ဒီနည်းနဲ့မဟုတ်သေးလို့ရှိရင် ယထာသုတံယထာပရိယတံဓမ္မလူဝိလောကေယတိနုဝိစာရေယတိနုပိခေယတိအဲယထာသုတံကြားဘူးတဲ့တရားယထာပရိယတံသင်ကြားဘူးတဲ့တရားအဲဒီတရားကိုသေတသာစိတ်ဖြင့်လူဝိလောကေယတိ လှည့်ပြီးတော့ကြည့်ပါစဉ်းစားပါလူဝိစာရိယဒီစဉ်းစားဆင်ခြင်လိုက်ပါမနာတာစိတ်နဲ့အနုပေခေယပြီးလှည့်ပြီးတော့ကြည့်ရှုလိုက်ပါကိုတရားနာစဉ်ကကြားထားတဲ့တရားတရားဆိုမှလည်းယုံနာတရားမဟုတ်ပါဘူးလားဒေသနာတရားပဲအဲဒီတရားတွေဟိုလည်းဗာတရားပဲဖြစ်ဖြစ်ပေါ့ဒီမှာမင်္ဂလာတုတ်ထုတ်တဲ့ရနေမင်္ဂလာတုတ်တွေကြောက်ပြီးတော့ စဉ်းစားဆင်ခြင်တာဒီလိုအားပါပဲ။ဘာပဲရနေလဲဒီကျမ်းနာထားတဲ့တရားသင်ကြားထားတဲ့တရားဒေသနာတရားပါယုံနာတရားမဟုတ်တာတော့အဲ့ဒါကိုလှည့်ပြီးတော့ဆင်ခြင်လိုက်ပါတဲ့အဲ့ဒီလိုဆင်ခြင်လို့ရှိရင်ပြင်းရင်ဒီအချင်းကမြင်ချင်းဟာကြောက်ကင်းသွားပါလိမ့်မယ်အဲ့ဒါမှနှစ်ခုပြန်မှဆောင်ဖို့လုပ်တာ နိုင်ကြောင်းစိတ်ညာပဲစွန့်ပဲစွန့်ပဲရှာတရားဆင်ရင်လေနိုင်ကြောင်းစိတ်ညာဟောပညာလို့ဟောတယ်ဒီကဘုန်းကြီးတို့ဗမာအသုံးနဲ့ကတော့ပညာပြောလို့ပညာသိပြီးတော့မသိဘူးစိတ်ပဲပြီးတယ်အကြီးချင်းကိုအားပေးတဲ့စိတ်ပင်မနဲ့ပင်မိုင်းကားစသည်ဖြင့်ကိုပင်မလာပြီးအချင်းကြနေပြီးစသည်ဖြင့်ဒီလိုစိတ်ကလေးတွေရှိတာပေါ့လေအချင်းအချင်းမို့ရ ိတ်ငယ်ကိုရကိုအားပေးနေစိတ်ပြင်းနေစိတ်အဲဒီလိုစိတ်ကလေးတွေရှိတယ်။အဲဒီစိတ်ကလေးတွေမဖြစ်စေနဲ့တဲ့အဲဒါလေးနဲ့လုံးသွင်းအဲဒါလေးပယ်ရမယ်။အဲဒါပယ်လိုက်လို့ရှိရင်အချင်းငယ်ကြီးချင်းပြောက်ပါလိမ့်မယ်။အမှန်ပြောက်သေးလို့ရှိရင်ဖြင့်ကိုသင်ကြားနာယူထားတဲ့တရားရှိပါတယ်။ကိုသင်ကြားနာယူထားတဲ့တရားလုံးဝနည်းနည်းရှိမှာပါ။နည်းနည်းရှိမှာမဟုတ်ပါဘူး။ဒီမောက္ကလန်လည်းပဲဒီညာဖြစ်ပြီးတော့အဲတရားထုတ်နေတာဒီမှာ 9ရက်ဆိုတော့9ရက်အတွင်းမှာများတော့ပြီးရှိသလောက်ပေါ့အဲရှိတဲ့တရားလေးကိုသင်ញင်ပါတဲ့စဉ်းစားပါတဲ့ပြန်ပြီးတော့အဲဒီလိုဆိုရင်လည်းသိကျင်တဲ့ဉာဏ်ပြောက်ပါလိမ့်မယ်အဲဆိုရမယ်ငိုင်ကြောင်းစင်ညာသွန်ပေရှာတရားစင်ရင်လေငိုင်ကြောင်းစင်ညာသွန်ပေရှာ ori eyea e ihe ab eiii iaaụ ပြင်ကျင်ကြနေပြီညင်းနေပြီတရားကလည်းပဲမတိုးတက်နိုင်မှုစသည်ဖြင့်အချင်းအချင်းမှုကအားပေးတဲ့စိတ်တွေအဲ့ဒါတွေကိုနှလုံးမသွင်းနဲ့တဲ့လုံးသွင်းဆိုတော့ဒါလေးတွေပေါ်တော့ပုံမပေါ်လာရင်ရှုမှတ်ပြီးပြရမယ်ခွန်ကြီးတို့သတိဌာနီးရဒီတိုင်းပဲအဲဒီတော့တရားအာမတို့ကျင်အောင်ဆရာရော့လာတဲ့စိတ်ကလေးပေါ်လာရင်ရှုမှတ်ပြီးတော့ပြလိုက်ရှုမှတ်ပြီးပြတယ်လက်မခံနဲ့ဘာမှမပြောက်သေးလို့ရှိရင်လည်း ဟိုသင်ကြားလေ့လာထားတဲ့တရားဒေသနာတွေဆင်ခြင်ပါတဲ့မင်္ဂလာတို့ဆိုတော့ဒီတိုင်းရတာပဲမေတ္တာသုတ်တော်ရရဤဒီဒီတော့ဘဂဝါအရဟံတို့ပါတယ်ဒီလိုရတာပေါ့အဲ့ဒါတွေလိုက်ပြီးတော့ဆင်ခြင်ပါတဲ့ဆင်ခြင်လို့ရှိရင်လည်းပဲသိချင်းနိုင်ခြင်းကြောက်တော့ပါလိမ့်မယ်အဲဒီတော့စိတ်နဲ့ဆင်ခြင်ုံနဲ့မပြောက်သေးဘူးဆိုလို့ရှိရင်နဲ့ယထာတုတ္တယထာပရိယတံဓမ္မ ဝိထာရိနသစ္စာယံကရေယာတိသင်ကြားလေ့လာထားတဲ့နာယူထားတဲ့တရားဒေသနာတွေကိုဝိထာရိနအခြေအားဖြင့်သစ္စာယံရုပ်ဖတ်ရစေခြင်းကိုကရေယာတိပြုလေသာရမယ်လို့ဆိုလိုပါတယ်ရသတာရွရမယ်ကျေရွရမယ်ချုပ်ချုပ်ပြီးတော့ကျေရွပ်ပြီးတော့အတန်လည်းထုတ်ပြီးတော့ရွရမယ်ဒီမှာအရှင်ပြောင်းမှာပါ သိချင်းပြောတယ်နိသိချင်းပြောရင်မှရိုးလိုက်ရမယ်ဒါပေမဲ့အခုတော့ယောဂီပုဂ္ဂိုလ်ရဲ့ညာနဲ့အာထုံနေတဲ့ခါတော့စာရီရိုးလို့သိမတော်ဘူးနဲ့တူတယ်သိရင်ပုဂ္ဂိုလ်ရဲ့ဘာလို့ပါလိမ့်ဆိုပြီးတော့သမာဓိပြည့်ကုန်တဲ့ပုဂ္ဂိုလ်ကိုတယောက်တည်းဆိုရင်ကိစ္စမျိုးအများနဲ့ဆိုရင်တော့စာရီရိုးလို့ကတော့မတော်ဘူးလို့အဲဒီတော့စာရိုးလို့ရှိရင်လည်းအရှင်ငယ်မြင်ပြောက်သွားပါလိမ့်မယ်အဲဒါမှမပြောသေးလို့ရှိရင်တော့ ငါးကိုလည်းပဲမရွက်ကိုလည်းပဲဟိုဟိုဘက်ဒီဘက်မရွက်ကလေးတွေလည်းပဲလည်းနဲ့ဆွဲရမယ်ဆွဲဆန်းကိုမှလည်းပဲပုတ်တတ်ပြီးတော့ပေးရမယ်နာကိုမှဆွဲတာပုဒ်လေးနာကိုဆွဲကိုမှပုဒ်လေးလားအတူတူပါလေ။ဒါနှစ်ခုအတူတူပါပဲ။နာကိုဆွဲတာနဲ့ကိုကိုပုဒ်တာနဲ့ဒီနှစ်ခုအတူတူပါပဲ။အဲဒါနှစ်နည်းတော့နှစ်ကဏ္ဍထိုးတာ။ တရားဆင်ရင်လည်းအဲ့ဒီကြားကျမ်းနာမှုတဲ့တရားကိုအကျေရွတ်ပါတဲ့နာရတမီနာဆွဲကိုမပုဒ္ဒပေတဲ့လက်မောင်းတို့ပါတော့အဲကျော်တို့ပါတော့ပုဒ္ဒပေဒီချင်းငယ်ဒီချင်းပြောက်သွားလိမ့်မယ်အဲဒီတည်းမှာကိုတို့ပါတော့ဆန့်ဆန့်ပြုဆန့်လိုက်ကုန်းလိုက်ကိုပဲဆောင်းလိုက်ဒီပဲဆောင်းလိုက်ပြည်နေတာတဲ့ဒီတည်းအပါဝင်ပေါ်လေအချင်းငယ်ကြီးပြောင်းလို့တဲ့နေရတော့လှုပ်ရှားပြီးတယ် ဆိုပြုရမှာဆိုရင်ဆိုရမယ်အကျေရွတ်ပါနာကိုမှာဆွဲကားဘုဒ္ဓလေအကျေရွတ်ပါနာကိုမှာဆွဲကားဘုဒ္ဓလေအဲဒီလိုလုပ်လို့ရှိရင်လည်းအချိန်တိုင်းပြင်ပြောက်သွားတယ်ဒါမှမပြောက်သေးလို့ရှိရင်တဲ့ဥရကေနသတိနိ ပလင်စေးရသည်အဲရေပြင်းမျက်စိထဲမှာရေခတ်ပြီးမျက်နှာသေးသေးပေါ်တယ်မျက်နှာသေးသေးပါမျက်နှာသေးသေးပါရေနဲ့မျက်နှာပုတ်တတ်ပြီးတော့သေးပါဒါကတော့ပြောခုရတော်တော်နိစ္စပါလေမျက်နှာသေးပြီးပေးလို့ရှိရင်တော့အချင်းနဲ့ကြောက်တယ်ဒါကတော့မျက်နှာသေးလိုက်ပါဒါမှပြောက်သေးလို့ရှိရင် အာလောကပညာထောက်တည်ပါတဲ့အာလောကပညာဒိဋ္ဌိရသည်အဲအယောင်အလင်းမတ်ပညာကိုညရင်ညတော့လေနေ့တုန်းကလင်းတဲ့အယောင်တွေကိုပြန်ပြီးနှလုံးသွင်းပါတဲ့ဇာရနေတဲ့ပုဂ္ဂိုလ်ဆိုရင်တော့ကတိုင်းနေပေါ့လေအာလောကကတိုင်းနေသင်မြင်ပါလို့ဆိုဇာမရတဲ့ပုဂ္ဂိုလ်ကတော့နေ့ကတွေ့ကြုံခဲ့တာတွေဆက်ပြီးတော့စဉ်းစားမှမလင်းတယ်အလင်းမျိုးတွေတထာရတ္တင် သတ္တာဒီဝယထာဒီဝသတ္တာရတေအဲမြင့်မြင့်ခါကာလမှာမိယောင်တို့လာယောင်တို့ကြည့်ပြီးတော့နေနေလို့လင်းနေတယ်လို့နေခါကာလမှာလည်းမှုံနေခါနေနေလည်းအဲဒီလိုလင်းတဲ့ဥစ္စာစဉ်းစားနေခါကာလနေယောင်အလင်းကိုရပြီးတော့နေတယ်လို့ပဲညကြမှောင်နေတယ်လို့လည်းအဲဒီအလင်းပြန်ပြီးတော့လုပ်ခွင့်ရမယ်အာဝေဒေနပြိပင်မရှိတဲ့ စေတသာစိတ်ခြင်းအဲဘိဘိခွဲနှောင်ချက်မရှိတဲ့စိတ်ခြင်းနှလုံးသွင်းပါတဲ့ဒါကတော့ရှုမှတ်ဖို့ပါပဲစက်တသာသာပြအောင်သူ့စိတ်ရဲ့ရှုမှတ်ဖို့အဲဒီတော့ရှုမှတ်ဆင်ခြင်လိုက်ပါအဲဒီတော့ဆိုလို့ချင်းဒီနာမိတာပြောက်ပါလိမ့်မယ်အရာမြမျက်နာသစ်ပါလင်းပညာကောင်းစွာဆင်ခြင်လေးမျက်နာသစ်ပါဆိုတာတပတ်အာလောကပညာအရာမင်းကိုမှတ်တဲ့ပညာကိုသင်္ကြန်လာတဲ့ဗိုက် အဲဒါဒီနာမိတ်တာပြောကြောင်းနှစ်ခုပဲဆိုရမယ်မျက်နာသစ်ပါနင်းပညာကောင်းစွာဆင်ញင်လေမျက်နာသစ်ပါနင်းပညာကောင်းစွာဆင်ញင်လေအဲ၆ခုရသွားပြီနောက်ကနေ့ကနာလေး၃ဘက်ဆို၆ခုရသွားတယ်ဒီနည်းပဲကျန်တော့ ဓမ္မပြောက်သေးလို့ရှိရင်သင်္ကမန္တိထေရသည်ဈဉ္ညာလျှောက်လိုက်ပါတော့ဈဉ္ညာလျှောက်ပြီးအထုပ်ပါပူရိပစ္ဆာပိပူရိပစ္ဆာတိအဲပစ္ဆာပူရိပင်ကြီးနောက်ပိုင်းခြေပိုင်းနဲ့မှတ်ရှိပြီးခြေ၍အဘိဟရဏပညာရပင်ကြီးဆိုတဲ့အဘိဟရဏဆိုရှိရှိဆုံးတဲ့စိတ်ပညာပေါ့အဲဒါကြောကြွတာလှမ်းတာတွေ ချတာလေအဲ့ဒီမှာနောက်ပိုင်းကနေပြီးရှေ့ပိုင်းညာဆုပ်တဲ့ခါလာရှေ့ပိုင်းကနေပြီးနောက်ပိုင်းအဲအသွားပြန်ပြုလုပ်တဲ့ခါကလည်းအဲ့ဒါနောက်ပိုင်းရှေ့ပိုင်းသူးစက်ကြမှတ်ပြီးတော့ယူတိုင်းယူတိုင်းသူးစက်ကြမှတ်ပြီးတော့မလျှောက်ပါသူတရားတော်ကလည်းရှိအတော့နေရတာဆင်းရဲကြောက်တော့ကြွရတယ်ဆိုရင်ဒီခါကြွတာကနေပြီးကျက်လာတဲ့တရားလှမ်းနေဆိုရင် aaa ụeụ ya ia ပညာလျှောက်ကရှုမရှုမပါငိုက်တာပြောင်းနေပညာလျှောက်ပြီးရှုမလိုက်ရင်တော့ငိုက်ရင်တော့ကြောက်သွားလိမ့်မည်သင်ကြားပါလေသွားမယ်ပညာလျှောက်ကရှုမပါငိုက်တာပြောင်းနေပညာလျှောက်ကရှုမပါငိုက်တာပြောင်းနေပညာလျှောက်ပြီးတော့မှလို့ရှိရင် ငါကြီးချင်းပြောက်သွားလိမ့်မည်ငါခုဒါမှမပြောက်သေးလို့ရှိရင်နောက်ဆုံးကြတော့တရားထုတ်တာမဟုတ်တော့မြတ်စွာဘုရားနောက်ဆုံးနောက်ဆုံးရှင်ကြားချက်လည်းပါတယ်အဲ့ဒါကတော့တရားထုတ်နေမဟုတ်လို့သူကခုနကဘုရားကနာနဲ့မပါဘူးအဲ့ဒါကတော့ဒေဋ္ဌိနေနာဖတ်ပေနာပိယပေယံကပိယတိလေယနာတောင်းခြင်း လည်းရပဲစောင့်ပြီးတော့ရှင်နေများဣတခဲတော့မြတ်သောဣခြင်းကိုပြုလေလဲလျောင်းပြီးတော့ဣတိတော်ဒါပေမဲ့လို့အတောတံဇာနောအမတ္တိပါရမယ်ဒီတိုင်းဝုံမနဲ့လှည့်ချပြီးဣရိယာမဟုတ်အသိဉာဏ်ပါရမယ်သရောတံဇာနောဥဋ္ဌာဏပညာမနတိကတဝါတဲ့ထပြီးတော့တရားမှမယ်ဆိုတဲ့အဲဒီရွယ်ချက်ပေါ်တယ်ပညာလေးပညာနဲ့ပဲဟောတယ်ထပြီး ရမမယ်ဆိုတဲ့စိတ်ပညာလေးဒါတွေလည်းရှိရမယ်အခုမှ10နှစ်လောက်ကနေအားထုတ်လို့ရှိရင်10နှစ်လောက်ကနေပြီးတခါလည်းငါကြီးတို့အိရာတဲ့ဝင်အိတော့ပဲဆိုလို့ရှိရင်ဒီတဲ့ခါလည်းပဲအမှတ်တတိနဲ့ပဲအိရာသွားတာတွေအိရာရောက်လို့ထိုင်တာတွေလက်ချတာတွေအကုန်လုံးအမှတ်တတိနဲ့ပြီးတော့နှစ်နှစ်လောက်အများဆုံးနှစ်နှစ်လောက်ပေါ့ ဆယ်နှစ်နာရီလောက်ထားရင်လည်းထားနှစ်နာရီလောက်ထားနှစ်နာရီလောက်အများဆုံးပေါ့အဲဒါတော့မှအာမရသေးလို့ရှိရင်လည်းပဲ3နာရီလောက်ပေါ့ကိုဒီမှာယောဂီတွေက3နာရီလောက်ကိုထားပြီးတော့တရားထုတ်ကြအဲဒီလောက်ကျရင်ထားမယ်လို့ဆိုတဲ့အမတ်တိတွေထားပါဥထောဏပညာနဲ့သိကတော့အဲဒီလိုလုံးသွင်းပြီးတော့အိတ်တော်လဲနိုးလာတဲ့ခါကာလမှာထပြီးတော့တရားထုတ်ရမယ်ဆက်လက်ပြီးတော့ ဆက်လက်ပြီးတော့သိချင်းကြောင်းပြုပြီးတော့ဖြစ်တဲ့ချမ်းသာတွေခံစားမရဘူးတဲ့နေတာဒုက္ခနာနေတာဒုက္ခသိနေခြင်းမိပြီးတဲ့ကလာဖြစ်တဲ့ချမ်းသာသိရဒုက္ခရလျောင်းနေခြင်းကိုမိဖြစ်တဲ့ချမ်းသာပါဒဒုက္ခဘဝတည်းပဲစောင့်လှည့်ပြီးအချင်းတို့အချင်းတို့ဖြစ်တဲ့ချမ်းသာတွေဒါကတွေခံစားမရဘူးတဲ့နာမိတာဒုက္ခ အဲမိတ်ပြီးတော့နေရလို့ဆန္ဒတဲ့ဥစ္စာအဲ့ဒါလည်းခံစားနေရဘူးတဲ့ဒီဟာလို့ရင်လည်းချက်ချင်းထပြီးတော့ဒီဟာနှလုံးသွင်းရမယ်တဲ့ပြုရမယ်ဆိုတာကိုဒါကိုညွှန်ကြားပါတယ်ဒါကတော့ကိုအင်းနဲ့ပြောတဲ့နည်းတရားနဲ့ပြောတာမဟုတ်ဘူးဒါကတော့အိတ်လေလို့ကြောက်သွားတယ်ကြတော့အဲလုံးလုံးမရတဲ့အခါကျတော့ဒီတိုင်းလုပ်ရမှာပဲနိုင်နေသေးရင်အိယာဝင်တို့လင်ထမှလေနိုင်နေတယ်လို့ရှင်အိယာသာဝင်ပြီးတော့မှတ်တည်နေမြန်မာဝိသင်းတွေကမထည့်ပါလို့မထည့်ဘူး သတောတံဇာနောတဲ့တတိမတတိနဲ့တံဇာနောသိပြီးတော့အဲအိက္ခာနိပြုပြင်တာတွေအကုန်လုံးမှားရပြီးတော့လက်အိမ်နေတဲ့ခါလည်းပဲပေါင်းတယ်ပင်ရစသည်ဖြင့်မှားရပြီးတဲ့ခါလည်းဒီလိုပဲမှားရင်မှားရင်နဲ့သူကသူအိပ်ပြောမှာပေါ့အိပ်ရှင်နေမှာတော့အဲဒါမှားရင်မှားရင်နဲ့အိပ်ပြောသွားစီရမယ်အိပ်ပြောကနိုးလာလို့ရှိရင်နိုးလင်ထပြီးတော့ဒီမဲ့မှားရမယ်အဲညဇာပြညွှန်ကြတဲ့အချင်းကတော့ဒါလည်းပေတဲ့ကတော့လက်ရပဲစောင်းပြီးတော့ဆိုတော့ အခုတော့ဒီလိုရတော့မဟုတ်ပါဘူးသင်လျော်တာနဲ့အဲ့ဒါပဲပြီးတာပါပဲလေရပဲသူကစောင်းမိတာသူကလည်းဝဲပဲစောင်းအိတာသူကလည်းပဲလဲမအိတာဒါကလေးစားရင်တော့သူကပြည့်နေတာလည်းပြည့်နေတာပဲမလို့မတ္တိကကလူရင်းပါပဲပဲစောင်းစောင်းညာပဲစောင်းပြီးမမပဲနဲ့စိတ်ကူးနေရင်လည်းပဲနေရာမကြပါဘူးသူကပြီးတော့ကိုချမ်းတော့တယ်လို့တော့ကြည့်ပြီးတော့အိပ်ပြီးတော့အဲနိုးတဲ့ခါကျတော့ပြန်ထပြီးတော့မှတ်ပါ ဆိုင်ဆိုရမယ်ငိုက်နေပြီလင်သိရာဝင်နိုးလင်သာမှလေငိုက်နေပြီလင်သိရာဝင်နိုးလင်သာမှလေသာသရယမာနတုတ်မှာရှင်မမောဂလာမြတ်စွာဘုရားအင်္ဂါချင်းပြောက်ကြောင်းဒီခုနှစ်ပါးနောက်ဆုံးကတခု လက်ဣရာဆိုရင်တော့7ပါးပေါ်အဲ့ဒါကတော့တရားမဟုတ်လို့မထည့်ဘူးမောဂလာရှင်အာထုရှင်အိချင်းငိုင်းနေရရသချွလာခုနှစ်ရမိမ့်မှညင်ကြပါအဲဒီပြင်လည်းဒီတော့မဟောတာကလေးတွေရှိတယ်ဒါကတော့အခုပုဂ္ဂိုလ်တွေလည်းသိမဆိုင်ဘူးခုလုံးကလည်းဒီမှာမောဂလာနဲ့စပြီးတော့အကြောင်းတော်ကြီးတော့မြတ်စွာဘုရားဟောတာကပြင်ပါစိတ်တွေမှနေတက်ကြွပြီးတော့မနေဘူးဒကာဓမ္မတွေဆုံးလုံးဝင်တဲ့အခါကလည်းဒကာဓမ္မတွေနဲ့စပြီးတော့ ကိုယ်ကစိတ်ငြိမ်မြင့်ပြီးတော့ဆုံးမမသွားဖို့ပြီးတော့ငင်းခုန်စကားတွေမပြောဖို့အဲဒီလိုဟာတွေတော့ပါသေးတယ်ဒီမှာမဟုတ်လားအဲဒီတုန်းကဒီလိုဟာလေးတွေအကြောင်းလေးတွေရှိလို့နေမှာပေါ့ဒီကအကြောင်းတော့ပြရမလားဘူးငါလည်းရှိလို့နေမှာအဲဒီမှာလည်းသုံးမဩဝါဒလေးတွေပါသေးတယ်အဲဒါနောက်တော့ရှင်မမောဂလံကမေးတယ်ဒိဋ္ဌဝဒနုခောဗန္တိသံခိတေနသနာပင်ခယဝိမုတ်တော်ဟောတိ အန္တေမြစွာဗျာဂိတဝဒပေမြလောက်ဖြင့်ဘိက္ခုယဟန်လေအဂိတေနာကျင်ရတဲ့တတင်္ဂယဝိမုဒ္ဒရနာကုံယာသနာကုံယာ၌လွတ်မြောက်ပြီးဟောဒီဖြစ်ပါသည်အဲသနာကုံယာနိဗ္ဗာန်ရောက်ပြီးတော့အကျဉ်းချုပ်အားဖြင့်ဘယ်လောက်ကျင့်လို့ရှိရင်ဘယ်လောက်ဆိုလို့ရှိရင်ဖြင့်သနာကုံယာနိဗ္ဗာန်ရောက်ပြီးတော့လွတ်မြောက်ပါသလဲလို့ဆိုတာဒီမှာမဟုတ်လားညဆိုပြီးရမေးတယ် အစ္စန္ဒလိတ်သောပြီးဆုံးသွားတာအစ္စန္ဒယောဂေခေနီရှင်ရယောဂလေးပါကုံသွားတာသစ္ဆန္ဒပရိယောတာတော့စင်စစ်အပြီးဆုံးကိုရောက်သွားတာအဲဒီလိုရောက်အောင်သနာကုံရနိဗ္ဗာန်လွတ်မြောက်ပြီးတော့ပြင်းမကိစ္စတွေအကုန်လုံးသခါရပြီးသွားတာဟာပြင်းကျုပ်အားဖြင့်ဘယ်လိုမှယူရပါမလဲလို့ လျှောက်ပါတယ်ရှင်မောက္ကလအဲဒီရှင်မောက္ကလမောက်လျှောက်ပုံနေဒါကတော့သုတ်တုအဲသုတ်တုလေအဲဒီသုတ်တွေကနောက်ပိုင်းဟိုလည်းတရားတစ်ခုပဲဒါအချင်းနဲ့မြည်ကြောက်ကြောက်မဟုတ်လားတော့တဏှာကုံကျင်းလုံးမြောက်ခြင်းအကျင့်ဟောကြပါအဲဆိုရမယ်တဏှာကုံကျင်းလုံးမြောက်ခြင်းအကျင့်ဟောကြပါ နာကုန်ခြင်းသွန်မြောက်ခြင်းအကျဉ်းဟောကြားပါသနာကုန်ရနိဗ္ဗာန်အကျဉ်းချုပ်အားဖြင့်ဘယ်လောက်ဆိုလို့ရှိရင်သနာကုန်ရနိဗ္ဗာန်ရောက်သွားပါသလဲလို့အဲ့ဒီမေကုံဥစ္စန္တနေသောဥစ္စန္တပရိယောသနောဥစ္စန္တယောဂေခေမိအပြီးဆုံးရောက်သွားပုံလေး ဒီကမေးတယ်အဲ့ဒါတရားမင်းကလည်းဒီဟာဒီလိုပဲမေးဘူးရဲ့မေးဖို့ညင်းလဲတူတယ်ဖြေခြင်းနဲ့မြတ်စွာဘုရားဖြေတာခြင်းနဲ့တူးနေတယ်ဒီလိုတော့မြတ်စွာဘုရားကျင်းကျုံမေးတော့ကျင်းကျုံအဲ့ဒီမှာဟောပါတယ်အဲ့ဒီတုတ်မှာဟောတဲ့တရားဟာဩဝါဒလည်းဖြစ်တယ်တဲ့ဒီမှာမောဂလန်ရဲ့ဝိပဿနာတရားအာထုတ်ပုံနည်းလည်းပဲဖြစ်တယ်တဲ့ဒီနည်းဖြင့်အာထုတ်ပြီးတော့ ရှင်မမောက်လာညာနာဖြစ်တယ်လို့ဒါကသူကသုံးချက်ချက်ပေးထားပါတယ်အဲကြောင့်ဒါလေးကဒီအထုပ်ပုံမှာတော့ဒီမှာမှတ်ကြံနာကောင်းဒီဟာကတော့ငိုက်တဲ့ပုဂ္ဂိုလ်တွေတော့မငိုက်ရင်လည်းသိရင်ကြည့်ပါဦးမငိုက်ရင်လည်းမငိုက်ဘဲနဲ့မှတ်ကောင်းနေတဲ့ပုဂ္ဂိုလ်တွေတော့ရင်ကြည့်ပါဦးဒီကအခုနောက်ကတွေကတော့အကုန်လုံးပုဂ္ဂိုလ်တွေနဲ့ဆိုင်တယ်ဤရာမောက်လာနာ

သာဝေဓမ္မနာလာပိနိဝေသာယတိသာဝေဓမ္မအလုံးစုံသောတရားတို့သည်အပိနိဝေသာယမြဲမြံစွာဆွဲလာခြင်းဟာနာလမထိုက်တံကောဣတိလိုသုတံကြဝူလေဟောတိဖြစ်၏အလုံးစုံတရားတွေကမြဲမြံစွာဆွဲမထားခြင်းမူဆိုတဲ့မြဲမြဲတာအမှန်ပဲဆိုပြီးတိကျဆွဲမထားခြင်းမူအဲဒီလိုကြားဝူရမယ်ဘယ်လိုဟာလို့ဆိုတော့ နိစ္စမြဲတယ်လို့လည်းဆွဲမထားတယ်မူဒုက္ခချမ်းသာလို့လည်းဆွဲမထားတယ်မူအတ္တသက်ရှင်တဲ့အတ္တကောင်ပဲလို့ဆွဲမထားတယ်မူတယ်ဒါကလောကမှာရှိတဲ့ပုဂ္ဂိုလ်တွေများကအဲ့ဒီလိုဆွဲနေတာပဲမြဲတယ်လို့လည်းထင်နေတာပဲကိုယ်ရုပ်ရောစိတ်ရောငငယ်ရစသည်ကုရတိတကူရဲ့မြဲနေတယ်လို့ထင်နေတာပဲအသေးသေးတွေဆိုတာသာရင်ကျမ်းဂန်ကြီးကပြောလို့လာပဲဒီလိုကမသိကြဘူး သာဝိဇ္ဇငါနေကသနာမစက်ဖြစ်ပြနေအဖြစ်တွေပဲပြောပေမဲ့လို့ကိုယ်ကိုယ်တိုင်ဒီကတော့အဲ့လိုမသိဘူးတွဲရပါပဲအစွဲစွာပြောက်ခဲပါလေ။နေရတဲ့နေရာချင်းသလောကလုံးကစွဲနေ။အဲဒီလိုစွဲထားခြင်းဘူးမစွဲလားနေဘူး။သံသာရီကောင်းနေလို့သလောကလုံးကဒီလိုထင်းနေကြတာပဲအများကြီးဒီလိုပဲအရိယာပုဂ္ဂိုလ်တွေထားပြီးတော့ဒီလိုထင်းနေကြတာ။ ကောင်းတာလေးမြင်ရကြားရနားရစားရသိထိရအဲကိုယ်လိုတိုင်းကိုယ်ရဆာရထိုင်ရထားရသွားရလိုရကံရသိကုစဉ်းစားကြံစီရအဲ့ဒါလေးကောင်းတယ်လို့ထင်နေတာပဲချမ်းသာတယ်အများကြီးသူလောကနဲ့ချမ်းသာတယ်အများကြီးအဲမမြင်ရတဲ့နာလောကတွေမှာသူကပို့ပြီးတော့ကောင်းနေတယ်ဆိုပြီးတော့ချမ်းသာတယ်အများကြီးဆွဲလာနေတယ်အဲဒီလိုလည်းပဲဆွဲလာမထားနိုင်ဘူးတဲ့ ဒါတော့မြဲတယ်တော့မဆွဲရနိုင်ဘူးဆိုတော့အိဋ္ဌမမြဲတဲ့တရားတွေလို့သိထားရမယ်လို့ဆိုလိုပါတယ်။ချမ်းသာတယ်ကောင်းတယ်လို့မဆွဲရနိုင်ဘူးဆိုတော့ဒုက္ခပဲဆင်းရဲပဲမကောင်းတဲ့တရားတွေပဲမလို့သိထားဘူး။အတ္တမြဲခြင်းမဆွဲရနိုင်ဘူးဆိုတော့အနာတ္တဘောသဘောတရားတွေပဲကိုယ်လိုတိုင်းဖြစ်နိုင်တဲ့အတ္တကောင်ရတော့မရှိဘူး။ကိုယ်ထဲမှာအလိုတိုင်းဖြစ်စေနိုင်တဲ့ ပါမီအစိုးရတဲ့အတ္တဆိုတာမရှိဘူးအနတ္တအဆုံးမြတဲ့တရားတွေနိဝါစီကိုယ်ရဲ့အမျက်တည်နေတဲ့အသက်ရှင်နေတဲ့အကောင်လေးအတ္တလေးဆိုတာမရှိဘူးယုံနာတရားနှစ်ခုပဲရှိကာရကတဲ့မြေမျိုးသားမူရာကရိယာတွေပြုလုပ်တတ်တဲ့အတ္တကောင်အသက်ကောင်ဆိုတာမရှိဘူးတဲ့သတိပ္ပဏတရားမှာသတိပ္ပဏဒီအဖွင့်မှာတရားမှာဒါလေးပြနေတာကသွားတယ်ဆိုသွားမှုတဲ့ပုဂ္ဂိုလ်မရှိဘူး ရတယ်ဆိုရအောင်လို့တဲ့ပုဂ္ဂိုလ်မရှိထိုင်ရစဉ်ထိုင်အောင်လို့တဲ့ပုဂ္ဂိုလ်မရှိလဲလျောင်းနေစဉ်လဲလျောင်းလို့တဲ့ပုဂ္ဂိုလ်မရှိကိုယ်ရခန္ဓာကိုယ်ရောက်ဆောင်လို့တဲ့ပုဂ္ဂိုလ်မရှိဇုံတစ်ခုကိုမူရာပြုတဲ့ပုဂ္ဂိုလ်မရှိอืมသူ့တဘာဝလည်းသူပြည့်ပြည့်နေတဲ့ရုပ်တရားတွေပဲအကြောင်းသိဏတရားကြောင့်အကျိုးယုံတရားတွေဖြစ်နေတာပဲဆိုတာဒါဒီဟံအဲဒါကွန်းတာယောဂီပုဂ္ဂိုလ်တွေလည်းအဲ့ဒီတိုင်းပြီးတာအဲဒါ စုံတစ်ခုအမူအရာတွေပြုတတ်တဲ့အသက်ရှင်တဲ့အကောင်တွေလို့ဆိုပြန်မရှိဘူးအနတ္တတရားပဲကိုယ်မူရာပြုလုပ်တာဖြစ်ဖြစ်စိတ်မူရာပြုလုပ်တာကြံနေတာပဲဖြစ်ဖြစ်နှုတ်ကပြောဆိုတာပဲဖြစ်ဖြစ်အဲပြုလုပ်မှုဟူသည်များတွေဟာပြုလုပ်တတ်တဲ့အကောင်တွေလို့မရှိဘူးသူအကြောင်းနဲ့သူကြိုးတွေဖြစ်ပြနေတဲ့တရားတွေပဲအနတ္တတရားတွေပဲဒီလိုသိထားနောက်တော့ ဝေရကအတ္တအကောင်းဆုံးတွေခံစားရတာအတ္တကောင်းငါကပဲကောင်းတယ်ငါကပဲဆိုးတယ်ငါပဲကောင်းတာခံစားနေရတယ်ငါပဲမကောင်းနေတယ်ငါပဲချမ်းသာတယ်ငါပဲဆင်းရဲတယ်ဆိုရယ်အတ္တဆိုရယ်အဲ့ဒီလိုလည်းမစွဲလမ်းနိုင်ဘူးတဲ့မသိသေးကတော့ဝေဒနာခံစားမှုတွေကောင်းဆိုးတွေအသေးသေးဖြစ်နေတာပဲအဲ့ဒါပဲရှိတယ်တဲ့ဒါကြောင့်မြဲတဲ့တရားနေရာချင်းမစွဲလမ်းမစွဲလမ်းဆိုတော့အနိစ္စပေါ့

သာဝေဓမ္မနာလပိနိပိနိဝေသာယတိဒေဝစေတံမောဝလနာဘိက္ခုနောတုတံဟောဒီသာဝေဓမ္မနာလပိနိဝေသာယတိရှိစကားနဲ့စကားလေးထနေတယ်လို့သူကညီကုန်းနဲ့မူလစကားကလည်းဒီလောက်ပဲညီကုန်းချုပ်လိုက်တာဒီလောက်ပဲထနေနှစ်ထဖြစ်ဗမာစကားမှလည်းဒီလိုနှစ်ခါဆိုလို့ရှိရင်ထပြောရတဲ့အောင်းမင်းကသူကပါဠိရတော့ဒီလိုပဲသူကညီကုန်းဥစ္စာတွေနောက်ဟာလေးပါနေမဝလနာမဝလဣဒဣဒသရဏပိက္ခုနောယံတိ အဘိဓမ္မာလုံးစုံသောယုံနာတရားတို့သည်လုံးစုံတရားတွေလားမြင်နိုင်ကြတဲ့ခုရှုမှတ်နေတဲ့တရားတွေပဲယောဂီပုဂ္ဂိုလ်တွေမှတ်နေတဲ့ဒီတရားတွေအဘိဓမ္မာလုံးစုံတရားတို့သည်ဒီနိဝေသယာမြဲမြဲတယ်ဆန္ဒတယ်ကောင်းတယ်အသက်ရှင်နေတဲ့ငါကောင်ပဲဟုယဉ်ညာဆွေလာမြင်ကနာလာထိုက်တာကောဣတိဝံဤတို့သုတံဈာနာဟုသည်ဟောတိဖြစ်၏နောက်တစ်ခါဏိကုံးကလည်းဒီတိုင်းပါပဲဤတို့ဈာနာဟုသည်ဟောတိဖြစ်၏ ထပ်နေတာလေးနဲ့ဒူးတာကိုဒါမဲ့လို့ပါဠိစကားကဒီလိုပဲပထမကအဲဒီပြောဆိုတဲ့ပုဂ္ဂိုလ်အလိုရှိတဲ့စကားကိုသင်ပြလိုက်ပဋိညာလို့ခေါ်တယ်ပဋိညာပြီးတော့တခါနောက်ကနေကုန်းတခါပြန်ပြီးအုပ်လိုက်တာသူကနိဂမနာဒါပြန်တော့စေတုလို့အကြောင်းပြတာလေးတွေပါသေးတယ်ဒါပြန်ဥပမာပုံစံလက်ထည့်ပြတာပါတယ်ဥဒါယုံနဲ့ ပြီးတော့အကြောင်းနဲ့အကျိုးနဲ့စပ်ပြီးတော့ပြတာလေးနဲ့ဒီလိုဟာလေးလည်းရှိတယ်ဥပနေရတယ်အားလုံးအဲစကားမြင်းမြောင်ပြောတဲ့နေရာမှာနေရာအကျမ်းကစကားကြောက်ပြောနေအစိတ်ပိုင်း၅ခုရှိတယ်အဲဒီ၅ခုထဲမှာပါဠိတစ်ခါပြန်လဲ၅ခုလုံးရှိပါတယ်ညာတော်အချင်းတော့ဒီသင်ပြတဲ့ပဋိညာနဲ့ အကြောင်းပြတာလေးတွေဒီလိုဟာများတစ်ခါတည်းအရင်မကြီးတော့အကြောင်းတော်မပြပါဘူးဒီညာတစ်ခုတည်းနဲ့ပြီးတာပဲအဲမြတ်စွာဘုရားဟောတဲ့တရားတွေမှာဏိဂုံးကလည်းတော့ပါနေကြတယ်ဏိဂုံးကြီးကပါတယ်အခုတော့ပဋိညာနဲ့ဏိဂုံးနှစ်ခုရှိတယ်ထပ်တူဖြစ်နေတယ်အဲ့ဒါအဲ့ဒါဆိုလို့ရှိရင်တုတလုံတော့ပြီးအဲ့ဒါကနောက်တော့သောသာဘာနာဘိဇာနာတိဘာလို့လဲဒီလောက်နဲ့လုံလုံမသိရတော့ဆိုတော့သောထိုးတော့ ကြာဘူးသောပုဂ္ဂိုလ်သည်သောတော်ကြာဘူးသောယဟန်သည်အာဘာနမလုံးသောကြာဝိသနာဖြင့်ဖြစ်ဖြစ်ပြီးပြီအဲ့ဒါဝိပဿနာရှုဖို့ရောက်လာတယ်အဲ့ဒါလောက်ကြာဘူးလို့ရှိရင်လည်းဝိပဿနာရှုနိုင်ပြီလို့ဆိုလိုပါတယ်အဲ့ဒါဘုရားရှင်မှာသံဃောစီထားတဲ့လုံးစုံဓမ္မအိဋ္ဌဒုက္ခအနတ္တဤဤညာကြာဘူးသာသုဒ္ဓလုံလောက်ပါအဲဆွဲရမယ် လုံးစုံဓမ္မအိဋ္ဌာဒုက္ခအနတ္တလုံးစုံဓမ္မအိဋ္ဌာဒုက္ခအနတ္တဤ၍ဤမြတ်ရာဘူးကသုတလုံလောက်ပါဤ၍ဤမြတ်ရာဘူးကသုတလုံလောက်ပါ သောယုံနာတရားတွေမြင်နေကြရင်ဓဝါ၆ပါးပေါ်နေတဲ့တရားတွေကအနိစ္စကြီးတယ်ပဲဒုက္ခဆင်းရဲကြီးတယ်ပဲအနတ္တပုဂ္ဂိုလ်သတ္တမဟုတ်တဲ့သဘောတရားများကြီးတယ်ပဲဒီလိုကြားဘူးရမယ်အဲလောက်ကြားဘူးလို့ရှိရင်တရားထုတ်လို့ဖြစ်ပြီဉာဏ်ထူးတဲ့ပုဂ္ဂိုလ်တွေဆိုရင်ဒီလောက်တော့မလိုဘူးခဏစင်္သာရိပုတ္တရာမှာဒီလောက်တော့မများဘူးသူကကြီးကြီးလေးပဲဉာဏ်လေးနဲ့သူကဟောတာပါပြည့်သွားဒီရမဟိတုဘဝဒေသဟိနုတတရတော့အာဟာဒါလေးကြားတာနဲ့ သောတာပန်ဖြစ်လာတယ်အဲဒါညာအထူးတဲ့ပုဂ္ဂိုလ်ပေါ့အတော်တန်ထူးတဲ့ပုဂ္ဂိုလ်တွေလည်းဘယ်လောက်ကြာရင်ကိုယ့်ဟာကိုယ်အထုရင်ဖြစ်ပါတယ်အဲမထူးကြတဲ့ပုဂ္ဂိုလ်တာမာပုဂ္ဂိုလ်တွေကတော့ဘယ်လောက်ကြာဘူးရင်လည်းတော့ဆရာမကြီးပဲနဲ့အထုလို့တော့ဖြစ်ပြီဘူးဆရာကြီးမှဖြစ်မှာမဟုတ်ကြာနေဆိုရင်တော့ဘယ်လောက်လည်းပဲလုံလောက်ပါတယ်ဆရာညွှန်ကြားတဲ့လိုက်ပြီးအထုလုံလောက်ဘူးသူသာဘယ်လောက်လုံလောက်နေ အဲဒီလိုလုံလောက်တော့သုတနဲ့ဘယ်လောက်ပြည့်စုံပြီအနိစ္စဒုက္ခအနတ္တတရားတွေပဲလို့ကြားဘူးထားလို့ရှိရင်ဘုရားသာသနာဝင်ပုဂ္ဂိုလ်တွေဆိုတာဒါကြားဘူးလားကြားလာပါပြီပြည့်စုံတယ်ကြားလာပြီသောတာပန္နမဝိသနာတိသောထိုသို့ကြားဘူးသောပုဂ္ဂိုလ်သည်သာပန္နမအလုံးစုံသောဝိသနာတိဖြည့်ချူပြု၏သည်ဖြည့်ချူပြု၏ဖြည့်ချူပြုဖြည့်ချူပြုတယ်ဆိုတာသိတဲ့ပြည့်တဲ့တရားကြီးကိုမျက်နာလှဲ့တယ်လို့ပဲ အဲကိုယ်နဲ့မျက်နှာနဲ့လှည့်ကြည့်သလိုပဲညာနဲ့လှည့်ပြီးတော့တဲ့တဲ့မှမှသူးသက်သက်ကြတယ်ရှုတာအဲ့ဒါဝိဇာနာတိရှင်းရှုပြီးပြီပြီးပြီညာဖြင့်ရှင်းရှုယုံနာစုမှားပြုပြီးလေရာသဗ္ဗဓမ္မဝိဇာနာတိရသဗ္ဗဓမ္မလုံးစုံသောတရားကိုဝိဇာနာတိရှင်းရှုပြီးပြီပြီးလုံးစုံတရားတွေပါတော့ယုံနာတရားတွေပဲယုံနာစု ကျေကျုပ်ပြုသိတယ်ဆိုတာအမှတ်ပြုပြီးတော့သိတာပဲမှတ်ရတာပဲမှတ်ပြီးတော့သိရတယ်ငါအမှတ်ပြုသိနေရလို့ညာဆောင်အောင်ပေးရတယ်အဲဆိုရမယ်ဉာဏ်ချင်းရှေးရှုယုံနာစုမှတ်ပြုသိနေရဉာဏ်ဖြင့်ရှေးရှုယုံနာစုမှတ်ပြုသိနေရညာနဲ့ရှေးရှုပြုပြီးတော့မှတ်ပြီးတော့သိပါတဲ့ကွ ဒီဟာယောဂီပုဂ္ဂိုလ်အားထုတ်တာဒီတိုင်းအားထုတ်နေရတာပဲဒါကြောင့်ပါပေါ်တိုင်းပေါ်တိုင်းတရားတွေပွားစီပွားစီကိုညာနဲ့လှည့်လည်ပြီးတော့ရှုနေရတာဒါပေမဲ့လို့စရှုပါတာပုဂ္ဂိုလ်ကအကုန်လုံးမရှုနိုင်လေလို့သင်ကြားဆုံးပြားကစပြီးတော့ခေါင်းမယ်ခေါင်းလိုက်မှာခေါင်းလာပြီးတော့ဒီကလှည့်ပြီးတော့ရှုတော့ပိန်နေမှာပိန်သားစီကိုလှည့်ပြီးတော့ပိန်နေအဲညာနဲ့ရှေ့ရှုရှုနေတာပဲခေါင်းမယ်ပိန်နေခေါင်းမယ်ပိန်နေရှုနေဒါကနေစိတ်ကူးပေါ်လာစိတ်ကူးစီကို ညာနဲ့ပြည့်စုံပြုလှည့်ပြီးတော့သိကူးတယ်စဉ်းစားတယ်ဆိုရင်အဲဒါညောင်းတာဝေဒနာခြင်းခဲခဲတာဝေဒနာပေါ်လာတယ်ဆိုရင်ဒီပေါ်တဲ့ဝေဒနာပေါ်ရကိုညောင်းရင်ညောင်းတဲ့နေရာလေးဒီကြပြည့်စုံစားပြီးတော့ညောင်းတယ်ညောင်းတယ်ပူလို့ကျင်တယ်ပူတယ်ပူတယ်နားလို့ကျင်နားတယ်နားတယ်ပြန်မှတ်ရတာကိုညာနဲ့သိစိုက်ပြီးတော့မှသူတို့စိုက်ကျူးမှလည်းသူသဘောမှန်လေးပြီးမှမကျွရင်ပဲပြီးရင်တော့အဲလက်တို့ကျိုးကိုွေးလို့ဆန်းလို့ရှိရင်ကိုွေးတယ်ကိုွေးတယ်ဆန်းတယ်ဆန်းတယ်။နောက်ကြောင့်နေတဲ့အခါကာလကြလို့ရှိရင် ညာလန်းနဲ့ဘယ်လန်းနဲ့သုံးမကြွတယ်လှမ်းတယ်ချတယ်ရှုရမယ်တရားစီကိုရှင်းရှုညာနဲ့ရှင်းရှုစိုက်ပြီးတော့ရှုနေရတာပေါ်တိုင်းပေါ်တိုင်းကိုလုံးဒီလိုရှုရတာပဲအချင်းချင်းပါချင်းကိုမူရတွေဘာပြုပြုအဲဒီဒီလိုမျိုးနဲ့ကိုမူရတွေကိုပြုတဲ့အပိုင်းစီကပေါ်တယ်လက်ကလှုပ်ကြရင်လက်ကခြေကလှုပ်ကြရင်ခြေကခေါင်းကဆိုရင်ခေါင်းကအဲပါဇာတဲကရှားတော့ဘာလို့အဲဒီကနေပြီးတော့ထူးကြတာရှိရင်အဲဒီကပွဲရပွဲရတွေအကုန်ကိုမူရတွေလိုက်ပြီးတော့ရှုရတယ်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 ကြောက်ကဖြစ်ရင်ကြောက်စီပဲအဲ့ဒီညာစိုက်ပြီးတော့ကောင်းမှဖြစ်ရင်ကောင်းမှဗိုက်ထဲကဖြစ်နေဗိုက်ထဲကကြောကရင်ကတော့ဘယ်ကဖြစ်ရင်ပေါ့ဖြစ်ရနေရဘူးဒုက္ခဝေဒနာတွေဒီချာစိုက်မှရတယ်အလကဆိုမြမှုတွေကြပြီးရတယ်နားရင်နားတယ်နားတယ်နားတယ်သဘောလေးတစ်ချက်စိုက်ပြန်မှသိကျပြီးပြီးတော့ပြီးရအဲ့ဒါပါပဲ မြင်လို့ရှိရင်မြင်တာပေါ်ရင်မြင်တာကြားလို့ရှိရင်ကြားရပြီးတော့နားရနေပြီးတော့အနတ်နာရင်နှာခေါင်းကရတာစားတဲ့ခါကျတော့ရတာပြီးသားလေးအဲစားတဲ့ခါပြုပြင်တာတွေပါလေအများကြီးရှိတယ်ပြုပြုပြုပြုကြတယ်အများကြီးပဲอืมပြီးတော့ကိုကအတွေ့အထိတွေကတော့အများကြီးပါပဲအတွေ့အထိကဘယ်ပိုင်းကဖြစ်ဖြစ်ပဲအဲဒါတွေကိုညာနဲ့ပြုပြုပြုပြီးတကလားရှုပါတဲ့သာဗန္ဓမပိဇာနာတိသာဗန္ဓမလုံးစုံသောတရားကိုလုံးစုံသောတရားဆိုတာ မြင်တိုင်းကြားတိုင်းနားတိုင်းစားပြီးတိုင်းတွေ့ပြီးတိုင်းကိုယ်တိုင်းစားတိုင်းလှူကြတိုင်းသိကုသနာကြံပြီးတိုင်းသင်ကြားပေါ်လာယုံနာတရားတွေကိုမိဇာနာတွေဖြည့်ကျူပြု၍ပြီးပြီညာမြဖြည့်ကျူယုံနာဆိုမှတ်ပြုပြီးနေရညာတပရိညာဒီတိုင်းဒီတိုင်းနေလိုက်ပြီးတော့ယူနာညာတပရိညာအဲဒီဖြစ်တဲ့တရားတွေအမှန်တိုင်းသိဖို့သိဖို့ပဲရေးကြည့်တယ်အဖြစ်ပြအနိစ္စဒုက္ခအနတ္တသိဖို့မလိုသေးဘူးဒါပေမဲ့လို့သံဃာမာရနဲ့မှာအနိစ္စဒုက္ခအနတ္တသိဖို့ တတ်ထားပါလေဒါကနောက်မှသိမဲ့ဥစ္စာတွေရှိရမိပေးတာအဲသောသောကနိစ္စဒုက္ခနာတာမသိသေးပါဘူးဒီမှာသဘောတရားတဲ့သဘောလက္ခဏာတွေသာတာပြစ္စုဒါနဲ့လာပြီးညာပြင်းရှိရှိယုံနာမြမပြုသိလေရဩသဗ္ဗနမပိဇာနာတိသဗ္ဗနမပိဇာနေတဝသဗ္ဗနမပရိဇာနာတိသဗ္ဗနမလုံးစွာတရားကိုပိဇာနေတဝရှင်းပြသိပြီးပဲတဲ့ဒီတိုင်းဒီတိုင်းနဲ့လိုက်ပြီးတော့ရှုလို့သိနေပါပြီဆိုတဲ့အခါကျတော့သဗ္ဗနမပရိဇာနာတိသဗ္ဗလုံးစွာဓမ္မတရားကိုပရိဇာနာတိ ပိုင်းခြားရပြီးအလုံးစုံတရားတွေပိုင်းခြားသိရမယ်အမိစ္စဒုက္ခအနတ္တအချင်းရာတွေပိုင်းခြားသိရမယ်ဖြစ်ပြီးတော့ဒီကဖြစ်ပေါ်လာတဲ့တရားပြည့်သွားတဲ့တရားဖြစ်ပြီးဖြစ်ပြီးဖြစ်ပြတယ်လည်းပိုင်းခြားသိရမယ်ဖြစ်ပြီးပြည့်သွားပြီးတော့အနိစ္စမမြဲဘူးဆိုတာသိရမယ်ဖြစ်ပြီးတဲ့ရှင်ဆင်းရဲဒုက္ခပဲဆိုတာသိရမယ်သူသဘောတိုင်းသူဖြစ်ပြနေတာပဲအဆုံးမရတဲ့တရားတွေပဲဆိုတာအနတ္တလည်းသိရမယ်အဲဒီအနိစ္စဒုက္ခအနတ္တဖြစ်ပြနေပိုင်းခြားပြီးတော့သိဖို့ရတယ် ပရိဇာနာတိပရိဇာနာတိပြီးတော့ပရိဇာနာတိဘိညာတဲ့ပရိညာတဲ့သူကဒေသနာဝါရမှာမျိုးရှိတယ်ဘိညာဆိုတာကတော့ညာတပရိညာမှာပြရသိကျပြုပြီးတော့သဘောတရားတွေကိုစိတ်တိုင်းစိတ်တိုင်းပြီးရုံပဲပရိညာကြတော့ပိုင်းခြားပြီးတော့သိရမယ်အဲဒီပရိညာပိုင်းခြားပြီးတာကီရဏပရိညာရှိတယ်ဘာနာပရိညာရှိတယ်ခုနညာတာပရိညာပြီးတော့ဒီရဏပရိညာဘာနာပရိညာ စေရနာပရိညာအနိစ္စဒုက္ခအနတ္တဆင်ញင်ပြီးတော့အနိစ္စဒုက္ခအနတ္တသဘောတွေသိအဲဒီဒါပရိညာအားကောင်းလာတဲ့အခါကျတော့ဘာနာပရိညာနဲ့အနိစ္စဒုက္ခအနတ္တပြင်အနိစ္စဒုက္ခအတ္တလို့ဆွဲလိုက်ရင်လည်းသိနေတာတွေကိုဝိပဿနာကပဲပယ်သွားသင်္ဃပါဉာဏ်ပဲသင်္ဃညာကစပြီးတော့ဘာနာပရိညာကိစ္စပြီးရလို့ဆိုတာများဆိုတယ်သင်နဲ့သင်ကြားတယ်ဟုတ်တယ်သင်္ဃညာကြမှာဘုသင်ကြားတာသောသောကအနိစ္စဒုက္ခအနတ္တပြီးတယ်မယ်လို့အစွဲတွေကသိမပြီးခြင်းဘူး သင်္ကန်းညာကြတော့မှတိုင်းမှတိုင်းအာယုံလေးကိုမူရလေးတွေဟာကြောက်ကြောက်နေတာတွေ့ရတယ်ဘုံသနာခေရိယမရှိဘူးကိုယ်ရယ်ကိုယ်ရယ်မှရင်ကတော့လက်နဲ့ခြေနဲ့ဒီလိုသင်္ကြန်ဘုံသနာနဲ့ပဲသင်္ကန်းရောက်တဲ့အခါအပြီးလက်ခြေတွေကိုကောင်းနေမရှိတော့ဘူးကိုယ်ရင်ရွေးတဲ့သဘောတွန်းကန်တဲ့သဘောလှုပ်ရှားတဲ့သဘောလေးဒါပဲတွေ့တယ်ညောင်းတဲ့ပူဇနာတဲ့ကျင်တဲ့ခဲတဲ့ဆိုရင်လည်းညမပူရနာကျင်ရ အထေဝုဒ္ဓနဲ့စရတွေ့နေတာအခုတော့ညောင်းရင်ညောင်းတဲ့ဟာလေးတွေအဲ့ဒီနေရာနေပြီးညောင်းတယ်ညောင်းတယ်ပူရင်ပူတယ်ပူတယ်နားတယ်နားတယ်သဘောလေးတွေကြီးတယ်အဲ့ဒီသဘောလေးတွေကလည်းမာရင်ပြောင်းရင်မာရင်ပြောင်းရင်မမခင်ကလည်းရှေ့ကပြောက်ပြောက်နေနေတယ်လို့ပဲနောက်ကပြောက်ပြီးမှလိုက်ပြီးရှုရတယ်လို့ဒီလိုထင်လာအဲ့ဒီတော့မဟာနာပရိညာအဲ့ဒီကြဖြစ်တာပေါ့ယေရဏအိစ္ဆဒုက္ခအနတ္တစူးစမ်းပြီးုံနဲ့မကဘူးဘာဟာနာအိစ္ဆဒုက္ခအတ္တမြဲတဲ့နေရာရင်ဆွဲလာပြီးဖြစ်မဲ့ကိလေသာတွေမဖြစ်နိုင်ဘူး ချမ်းသာတယ်ကောင်းတယ်ထင်ပြီးဖြစ်မဲ့ကိလေသာတွေမဖြစ်နိုင်ဘူးအတ္တကောင်ငါကောင်နေနဲ့ဆွဲလာပြီးဖြစ်မဲ့ကိလေသာတွေမဖြစ်နိုင်ဘူးအဲဒါဘာနာပရိညာဖြစ်တယ်အဲဘာနာပရိညာပြည့်စုံတာကတော့အရိယာမဉ္ဇဏ်ကမှကောင်းကောင်းပြည့်စုံတယ်ဝိပဿနာကတော့တရင်ကအားဖြင့်ကျွမ်းမိတဲ့အာယုံမှာနေသာဒုက္ခအတ္တဆွဲလာမိကိလေသာမဖြစ်နိုင်အောင်ပဲပယ်သွားတယ်အဲဒါကိုဒီကဉာဏ်ပြေစေကျုံနာစုမှတ်ပြုမှတ်ဉာဏ်ပြေစေကျုံနာစုမှတ်ပြုသိတယ်ရာ မမြဲဆင်းရဲသဘောပဲဒီမြဲပိုင်းခြားတာခြေတိုင်းခြေတိုင်းယုံနာနဲ့ဖြည့်ဖြည့်ပြူပြီးတော့ပြီးလာတော့မှန်နေမှန်နေနဲ့ပေါ်လာတဲ့တရားလေးပေါ်စားလည်းပြီးတယ်ပျောက်သွားတာလည်းပြီးတယ်အစတော့ခက်ရှိကြီးပါပဲဘုမညောင်းနေညောင်းနေစဉ်ဂျုံနဲ့ညောင်းတာပျောက်သေးတော့ဂျာမပျောက်တာပူရဲပူရဲစဉ်နဲ့ဂျုံနဲ့ပျောက်သေးတော့ဂျာမပျောက်တော့နောက်ဥရိယပြညာထက်တာတဲ့အခါငင်္ဂညာတွေကြတော့ ဓမ္မတခါဓမ္မတခါပြောင်းနေတယ်အပိုင်းပိုင်းတွေကိုအပြတ်ပြတ်တွေဖြစ်နေဆက်လို့ကိုမရဘူးတခြားစီပဲအဲဒီတော့တွေ့ရတော့မမြဲဘူးဆင်းရဲတွေပဲသဘောတရားမျှပဲအသက်ရှင်နေတဲ့ကောင်းမှုသဘောတရားမျှပဲဆိုတာပိုင်းခြားပြီးတော့ပြီးရဲ့တဲ့အဲဒီလိုပြီးအောင်လည်းပြောမှာအဲဒါကသာသနာမှာလုံးစုံသောတရားဝဘိညာရာဖြစ်စုပြီးပြီး၍ညာတပရိညာဖြင့်ဒီတိုင်းဒီတိုင်းနေပမင်းနဲ့ဖြစ်စုပြီးပြီးရဲ့ပြီးပြီးတဲ့နောက်ဘာလို့လဲပရိသနာပြီး နိစ္စဒုက္ခအနတ္တအချင်းအားဖြင့်ပိုင်းခြား၍ပြီးနိစ္စဆင်းရဲမမြဲတဲ့တရားပဲဒုက္ခဆင်းရဲပဲအနတ္တသူဟာသူသူသဘောတည်းသူဖြစ်တဲ့နေတဲ့သဘောတရားအနတ္တတရားပဲဆိုတာပိုင်းခြားပြီးတော့ပြီးရမယ်ဒီလိုပဲပြီးတယ်ကိုယောဂီပုဂ္ဂိုလ်ရညာရင်းလာအဲ့ဒီတိုင်းပြီးတာအဲဆိုရမယ်မမြဲဆင်းရဲသဘောပဲသိမြဲပိုင်းခြားတာ မြဲဆင်းရဲသဘောပဲသိမြဲပိုင်းခြားကမြဲတဲ့တရားဆင်းရဲတဲ့တရားအနတ္တသဘောတရားများပဲလို့သိရမယ်ဝိပဿနာရှိတယ်ဆိုတာအဲ့ဒီလိုသိအောင်လို့ရှိရတာလေဒါကအရေးကြီးတယ်။ဒါမသိပဲနဲ့သုဏချုပ်ရတာနဲ့ရာထူးရတာနဲ့ဒီလိုဟာတွေကတော့သဘောမကျဘူးဒါသိရမယ်။နေသာတကအနာတသဘောတွေကို မရင်မရင်နဲ့ကိုရှင်းပြီးတော့သိနေရသိပြီးတော့မှညာရင်းလာတဲ့အခါမှာနိဗ္ဗာန်ဆိုတာတွေ့ရမှာအဲဒီတော့အဲဒီမှာဥပဒနာညာနဲ့ရှင်းတိုင်းပေါ်ညာနဲ့ဟောတဲ့အခါကလာမှာအဲဒီမှာနားတဲ့ပုဂ္ဂိုလ်တွေတွေ့ရမမြဲဆင်းရဲသဘောပဲသိမြင်ပိုင်းခြားတာသဗ္ဗန္ဓမဘိညာယသဗ္ဗန္ဓမပရိဇာနာတိသဗ္ဗန္ဓမလုံးစုံတရားဝိညာယညာဖြင့်ရှေ့ရှု ma be di di bi ya na na were taa md irda

ပရိညာယပိုင်းခြားပြီးကြီး၍ဒီတိုင်းပြန်ရှုလို့အနိစ္စဒုက္ခအနတ္တသဘောတွေရှင်းအောင်သိနေပါပြီအဲလိုသိနေတဲ့အခါယံကေစီဝေဒနာဝေရတိဒုက္ခဝဒုက္ခအဒုက္ခမဒုက္ခဝဒုက္ခဝချမ်းသာမှုလေးဖြစ်သောဒုက္ခဝဆင်းရဲမှုလေးဖြစ်သောအဒုက္ခမဒုက္ခမဆင်းရဲမချမ်းသာလဲလဥပိ္ပခာမှုလေးဖြစ်သောယံကေစီဝေဒနာမှန်းမရှိသုံးတစ်ခုသောခန္ဓာမှုကိုဝေရတိခန္ဓာဤဟောသော ယောဂီပုဂ္ဂိုလ်သည်ဓာတုဝေဒနာတုဆိုသုံးမျိုးသောဝေဒနာတော့၌လိစ္ဆာနုပါတိမမြဲဟုရှုလျက်ဝေရတိနေအဲဒီဝေဒနာတွေတခါတည်းကဒုက္ခအကောင်းနေတဲ့တွေ့ချမ်းသာဒါတွေလည်းဖြစ်ပြသွားလို့အိစ္ဆဖြစ်ပြီးဖြစ်ပြီးအိစ္ဆဆင်းရမယ်အိစ္ဆနုပါတိတခါတည်းကကြတော့ဒုက္ခ မကောင်းတာတွေတွေ့တယ်တဲ့ခံခဲ့တဲ့ဝေဒနာတွေကိုယ်ထဲကခံခဲ့စိတ်ထဲကခံခဲ့နှမျိုးရှိတာပေါ့လေခံခဲ့တာကနှမျိုးရှိတာကာယကတုကစေတိကတုကကိုယ်ထဲကခံခဲ့တာကတော့အများဆုံးတွေ့ရတာစိတ်ထဲကခံခဲ့တာကတော့တရားရှိမှနေတဲ့ခံတုကတွေ့သေးတယ်ဒါကတရားတော့စိတ်ညစ်တဲ့ခါလေးပါလေပြီးမှာပေါ့တရားကမတက်နိုင်လို့စိတ်ညစ်ခါရင်လည်းပြင်မယ်လူတို့ကနေရတဲ့ပုဂ္ဂိုလ်တွေနဲ့ဆင်မပြေလို့စိတ်ညစ်တာလည်းရှိမယ်ကိုယ်လိုတိုင်းလုံမပြေတာလေးတွေ တခုခုသွားစဉ်းစားမိလို့စိတ်ညစ်တာလည်းရှိမယ်ဒီဥစ္စာနဲပါတယ်ကွာ သူကသူကလည်းအများဆုံးကတော့ကိုယ်တည်းကညောင်းတာကုသနာချင်းခက်ခဲတာကိုဆင်းရဲတွေပဲအရှင်များအဲဒီဒုက္ခတွေကာယကဒုက္ခသတိကဒုက္ခတွေဘာပဲဖြစ်ဖြစ်ပေါ့ပြီးတော့ဆင်းရဲချမ်းသာမဟုတ်အလယ်လားတဲ့အဲ့ဒါကသိဘူးတာမလွယ်ဘူးသူကသူကဘာသိနေတော့ဆိုတော့အဲ့ဒီဝေဒနာနဲ့တွဲဖြစ်တဲ့စိတ်တို့ဖတ်တာတို့ပညာတို့အဲ လောဘတို့ဒေါသလောဘတို့မောဟတို့ပေါ့အဲဒီလိုဟာတွေသိနေအဲဒေါသကတော့သူကဒုက္ခနဲ့ရှိတာဥပ္ပခါနဲ့ရှင်တာကလောဘမှလည်းဥပ္ပခါနဲ့ရှင်တာကြီးဝါမျက်ဝါသာလူချင်းနှိမ့်တဲ့နေတာကတော့ဒုက္ခတွေပါသွားတယ်ဝါမျက်ဝါသာမဟုတ်ဘဲနဲ့ရိုးရိုးလူချင်းနှိမ့်တဲ့နေတယ်ရှိတယ်ရလာလို့ချင်းနှိမ့်တဲ့ပါရတာရှိတယ်အဲသိသူကြီးချာချာမဟုတ်တော့လဲအာရဝန်သာကြီးတွေတက်တက်ကြွကြွကြီးတွေမရှိတော့ဘူး သို့တော်လည်းအဲ့ဒီရတဲ့ဥစ္စာလေးတော့သဘောတော့ကျတယ်။ဒါရမှုကတော့ရှိတယ်။ဥပေက္ခနဲ့ရှင်းတာလေး။ဥပေက္ခကမတင်ကြဘူးအဲ့ဒီဗာနစ်တမှုကတင်ကြနေ၊ဇာကကတင်ကြ၊လောဘကတင်ကြနေ။မာနဖြစ်တာလည်းရှိတာပဲ။အဲကုသိုလ်တဲ့ဘက်ကလည်းရှိပါလေ။ကုသိုလ်ဘက်ကလည်းပဲဘုရားတရားသံဃာနဲ့စပြီးဝမ်းမြောက်ဝမ်းသာနဲ့ညိုတဲ့တက်တက်ကြွကြွဖြစ်တယ်ဆိုတော့ဒီကသောမနတာပေါ့။သူအသောမနတာဒုက္ခဝေဒနာပဲသူ။ အဲဒီလိုမဟုတ်ဘဲနဲ့ရိုးရိုးပဲသူကကြီးညိုတော့ကြီးညိုတယ်ကုသိုလ်တော့ဖြစ်နေတာပဲတက်တက်ကြွကြွကြီးမဟုတ်ဘူးရှင်ရှင်လန်းလန်းကြီးရှင်ရှင်ပြတာကြီးမဟုတ်ဘူးအဲ့ဒါကအတုကမစုကဥပိ္ပခဝေဒနာပဲအဲဒီဝေဒနာ၃ပါးဆိုရင်အကုန်လုံးကုန်တယ်ဝေဒနာမဟုတ်တဲ့တရားတွေလည်းပါသွားတယ်ဒီထဲမှာအဲဒုက္ခချမ်းသာမှုကိုချမ်းသာသူချမ်းသာလွန်ခဲ့တဲ့အခါမှာ အဲကိုချမ်းသာသူချမ်းသာတွေပြုရဝေဒနာဖြင့်ကြားနာကောင်းရင်ကောင်းတာဝမ်းမြောက်ရင်ဝမ်းမြောက်တာကိုကိုယ်ကလည်းသူကောင်းရင်ကောင်းတာအဲဒါတွေမှတ်ရပြုရအဲဒုက္ခဝေဒနာကလည်းကိုယ်ရဲ့ကိုယ်ရဲ့အထံခဲတာတွေညောင်းတာဝေဒနာတွေခဲတာတွေစိတ်တွေကစိတ်မချမ်းသာတွေစိတ်ညစ်တာတွေပေါ်လို့ချင်းသူပြုရဥပ္ပခဝေဒနာဆိုတာကတော့ဥပ္ပခအနေအဆောတော့မှမပေါ်ဘူးမပေါ်ရင်လည်းသူလည်းရှင်တဲ့စိတ်တွေဟတ်တာတို့အဲဒီခုနပြောတဲ့ရာဂလောဘ ဗဒါတတိအဲ့ဒါတွေကသင်ကြားနေတယ်အဲ့ဒီသင်ကြားတဲ့ဥစ္စာပဲရှိပါတယ်သင်ကြားတဲ့ဥစ္စာကိုပဲဒီမှာဥပ္ပခာအနေနဲ့ဟောဟောထားတယ်ဥပ္ပခာတွေလည်းဒီတော့အခုယောဂီရှုနာဒါတွေရှုနေတာဝေဒနာကမ္မထမဟုတ်ဝင်မယ်လို့အဲ့ဒီဝေဒနာသင်ကြားတဲ့အခါဝေဒနာရှုဝေဒနာမသင်ကြားတဲ့အခါကျတော့ဒီပြင်သဘောတရားတွေရှုနေတာဟာဥပ္ပခာရှုနေတာ ਨੇ အတူတူပဲဒီသဘောတွေဟမ်အခုရှုနေတာတွေလည်းပဲဒါတွေနဲ့အကုန်လုံးသက်ဝင်သွားတယ် အဲဒုက္ခဝါချမ်းသာမှုလေးဖြစ်သောဒုက္ခဝါဆင်းရဲမှုလေးဖြစ်သောကိုယ်တည်းကအတွေ့ကောင်းနဲ့တွေ့ပြီးတော့ချမ်းသာကောင်းတာလေဒုက္ခစိတ်ထဲမှာဘာမြဝမ်းသာဖြစ်ပြီးတော့ချမ်းသာတယ်ဒုက္ခဝေဒနာဒုက္ခဝါဆင်းရဲမှုလေးဖြစ်သောကိုယ်တည်းကမကောင်းတဲ့အတွေ့နဲ့တွေ့ညောင်းတာပူဇနာခြင်းခဲတာလေခံခဲ့တာလေအဲစိတ်ထဲမှာသိဉ္ဇရာတွေပေါ်ပြီးတော့သိဉ္ဇရာတွေကြောက်တာယွန်းတာ နှလုံးမသားကအများကြီးပေါ်လို့ဆိုတာဟောရတယ်ဝမ်းနေတာတွေလည်းပါအဲဒီဟာစေတိကတုကသိစင်ရတယ်အာရကမသုခံဝါမဆင်းရဲမချမ်းသာမှုလေးဖြစ်သောဆင်းရဲလည်းလည်းမပြောတော့ဘူးချမ်းသာတယ်လည်းပြောတော့ဘူးရေရုပ်ဝိသရေရုပ်ဝေဒနာခံစားမှုဝိသအဲ့ဒါကသူသူ့တက်တကမသင်ကြဘူးစိတ်တွေကသင်ကြတယ်မြင်တဲ့စိတ်ကြားတဲ့စိတ်စသည်ဖြင့်ဘုရားရဲ့သင်ကြတယ်စိတ်ကိုစဉ်းစားတဲ့စိတ်ညိုတဲ့စိတ် အဲပြီးတော့နှစ်သက်သာတဲ့စိတ်အဲစိတ်တွေဟိုရောက်နေတယ်ပြောင်းနေတဲ့စိတ်အဲ့ဒါတွေကသင်ကြားတယ်အဲ့ဒါတွေကရှုနေရတာပဲအဲကြောင့်အဲ့ဒီဝေဒနာ၃မျိုးတဲ့ဝေဒနာ၃မျိုးကောင်းတာပြီးခေါ်တာဒုက္ခဝေဒနာဒုက္ခဝေဒနာကတော့ဝေဒနာကိုပဲသင်ကြားကြဥပ္ပကဝေဒနာကတော့ဝေဒနာသင်ကြားတော့ဝေဒနာနဲ့ဆင်တဲ့တရားတွေရှုနေရတယ်သောထိုယောဂီပုဂ္ဂိုလ်သည်ဓာတုဝေဒနာသို့သောဝေဒနာ၃မျိုးတို့၌ နေသာနုပါတိမမြဲဝိရှုတဲ့ဝရတိနေ၏ကောင်းဆိုလတ်သူခံစားမှုမှတ်ရှုအနေသာကောင်းတဲ့ဒုက္ခဝေဒနာဆိုတဲ့ဒုက္ခဝေဒနာအလေအလဥပ္ပခဝေဒနာဥပ္ပခဝေဒနာနဲ့ရှင်တဲ့စိတ်ဖာသာအစကြည့်တော့တရားတွေအဲ့ဒီတရားတွေစိတ်တိုင်းကျင်နေလိုက်ပြီးရှင်တယ်အခုဒါရှင်ရတာပါပဲအတူတူပဲအဲကောင်းတဲ့ဝေဒနာဖြစ်တဲ့ခါလဲရှိတော့ဆိုးတဲ့ဝေဒနာဖြစ်တဲ့ခါလဲရှိတော့လေလဥပ္ပခဝေဒနာတွေရှင်တဲ့ခါတော့ စဉ်းတရားတွေရှုနေရရုပ်တရားထင်ရှားရင်လည်းရုပ်ရှုနေရတယ်မှာနာမ်တရားထင်ရှားရင်လည်းနာမ်တရားရဲ့စိတ်တို့ဖတ်တာတွေဒါတွေရှုနေရအဲဒါတွေရှုနေကြတဲ့အနေစာမမြဲဘူးဖြစ်ပေါ်ပြီးကြောက်တာလည်းမမြဲဘူးမမြဲဘူးလို့သိနေရှင်ကြီးအဲဒီလိုသိနေလားအနေစာနုပဒနာဟောဇောလသုခံစားမှုမှတ်ယူအနေစာအနေစာသိတာနုပါတိဝိရတတိတိုင်ဆိုလိုက်ကြအောင်အကောင်းဆုံးလသုခံစားမှု မှရှုအနိစ္စကောင်းသောလစုသံသာမှုမှရှုအနိစ္စ သည်ပြည့်ပြည့်သွားသည်ဟုရှုလျက်ဝိရတိနေ၏အနိစ္စနဲ့ဝိရဒာလည်းသိမကွာပါဘူးသရာတော့ကွာတာပါပဲအဲဝိရဒာကတော့နှစ်မျိုးရှိရဲ့ဖြစ်ပေါ်လာတဲ့တရားတွေပြည့်ပြည့်ပြီးချုပ်သွားတာတွေအဲဒါကတည်းမျိုးလုံးလုံးကိုယုံနာနဲ့ခါရတယ်မဖြစ်ဘဲနဲ့လုံးဝပြည့်ပြည့်သွားတာနိဗ္ဗာန်ပဲအဲဒါကတည်းမျိုးရှိတယ် အဲဖြစ်ပေါ်ပြီးပြောက်သွားတာတွေပြည့်ပြည့်သွားတာတွေသိသိသာနိစ္စ ानु ပါဒနာနဲ့အတူတူပါပဲဝိသဒနာသူတိုင်းသူတိုင်းလာတွေ့တာလုံးလုံးမဖြစ်ဘဲနဲ့ချုပ်ငင်းရတဲ့သဘောကတော့မဆရာအုံရောမှတ်ပြီးတဲ့စိတ်တွေရောဘုံယူစလိုက်တယ်လို့ပြည့်ပြည့်သွားချုပ်ငင်းသွားတာနိဗ္ဗာန်ပဲအဲဒါကတော့အရိယာမက်ကိုရောက်တဲ့အခါမှာတွေ့တယ်အဲနှမျိုးနှမျိုးတွေ့ပြီးတော့ဟောထားတယ်လို့ဆိုတာအဖွင့်ပြည့်ပြည့်သွားမှုဝိရာဂ ानु ပါတိပြည့်ပြည့်သွားသည်ပြည့်ပြည့်သွားသည်ကိုရှုသည်ဖြစ်ဖြစ်ပြည့်ပြည့်သွားခြင်းကိုရှုသည်ဒီဝရတိမြေကြီး ဒီတော့အနုပါတိခြုံငင်းခြင်းကိုရှုပြီးပြီးဝရဏိနေခြုံငင်းနေဆိုတာလည်းဒီလိုပဲဖြစ်ပေါ်လာတဲ့တရားဖြစ်ပြီးပြောက်သွားတာငင်းတာကိုချုပ်တယ်ပြီးတော့ခေါ်တာဒီမျိုးရှိတယ်အဲဒါဥပဒနာရှိတိုင်းရှိတိုင်းပြောက်သွားတာတွေတွေ့နေတာနိရောဓနုပါဒနာဖြစ်နေတာပဲအဲတော့နောက်ဆုံးဥပဒနာညာရသပြည့်စုံတဲ့ခါကာလတည်းဆွေးမှန်ရင်းနဲ့ယုံနာသင်္ခါရတွေလုံးဝချုပ်သွားပြောက်သွားတယ်အဲဒါလည်းချုပ်တယ်လို့ခေါ်တယ်အဲဒါနိဗ္ဗာန်ပဲအဲနိဗ္ဗာန်သိတာကတော့ သိရမဲ့ပုခဏမှာရှိတာအဲနိရောဓနုပတိနိရောဓနုပဒနာအဲ့ဒါတွေကိုဒီကနှစ်ပုဂ္ဂိုလ်တွေကတွဲပြီးတော့ဆောင်မိုးလို့ပြည့်ပြည့်သွားမှုချုပ်ငိမ့်မှုမှရှိနေကြညာကိုရမယ်ပြည့်ပြည့်သွားမှုချုပ်ငိမ့်မှုမှရှိနေကြညာပြည့်ပြည့်သွားမှုချုပ်ငိမ့်မှုမှရှိ

နိရောဓချုပ်ငြိမ်းတယ်ရှုတာကတော့ပုဂ္ဂနာရှုတဲ့ယူနောက်ပဋိနိဒေကရှုတာရှိတယ်အဲ့ဒါကတော့ဓမ္မညာပူညာနဲ့ကြောက်အောင်လို့ဝိပဿနာထပ်ပြီးတော့ရှုတဲ့ယူပဋိနိဒေကတပံစွန့်တယ်ဆိုတော့အဲ့လိုယူလို့ရှိရင်တော့သူကသင်ပြေတာသို့သော်ဒါကအဲ့ဒီတိုင်းမပွင့်အဲ့ဒါပွင့်တာကတော့ဖြစ်ဖြစ်ပြီးတဲ့တရားတွေပြည့်သွားတာရှိလို့ရှိရင်လည်းဝိရာဂနုပဒနာကဥပဒနာနိစ္စနုပဒနာကြီးလိုပဲအဲလောကယုံနာနေကြောက်မဖြစ်ပေါ်ဘဲနဲ့ ပြက်ပြဲချုပ်ငိမ့်သွားတာကဒါကအစ္ဆန္ဒဝိရာကနိဗ္ဗာန်ပဲအဲဒါလက္ခဏာပုဂ္ဂနာမှာဖြစ်နေရောဓကလည်းဒီတိုင်းမှာပဲပြက်ပြဲတာနဲ့ချုပ်တာနဲ့ဟောရတာတော့ပါအတူတူပဲဒီမှာလည်းနှမျိုးကဝိပဿနာကျုပ်ကြိုက်မှကြောက်ကြောက်သွားတာကိုပဲချုပ်တယ်လို့နေရသုံးတာအဲဒါဝိပဿနာချုပ်တယ်ကြောက်တယ်လို့သိနေတာဒီရောဓကဝိပဿနာပဲအရိယမက္ခဏပုဂ္ဂနာကြတော့ ဖြစ်ပေါ်နေတဲ့ယုံနာတရားတွေလုံးဝချုပ်ငြိမ့်သွားတာမပေါ်ဘဲနဲ့ငြိမ့်သွားတာနိဗ္ဗာန်ကိုတွေ့သွားအဲ့ဒါလည်းပဲနိရောဓနိဗ္ဗာန်ကိုရှုပြီးတော့ဒီပါရအဲ့ဒီမဲ့ဖို့လည်းနိရောဓနုပါဒနာမလို့တက္ကရာပြရတာပရိနိဗ္ဗာန်ပရိနိဗ္ဗာန်နုပါတိပရိနိဗ္ဗာန်နုပါတိတဖန်တဖန်ဆွတ်လို့တဖန်ဆွတ်လို့တဖန်ဆွတ်လို့တော့အာရုံပြုလည်းဝိရဒဉာဏ် တပန်ဆုံးလို့ပြီးရှုတယ်အဲဒီမှာတပန်ဆုံးလို့ရှုတာလည်းဒါကတော့နည်းနည်းတယ်သူကတော့အဲနောက်သတင်းကြမှာလည်းအားပြောရမယ်တရားမကုန်နောက်ပြောကြတယ်အများကြီးအဲ့ဒါလေးဆုံးလို့တပန်နဲ့တပန်ဆုံးလို့တယ်တဲ့ပြီးနေတဲ့ကမျိုးရှိရဲ့ဝိပဿနာပြီးနေတဲ့ကအရိယာမေခိုပတိနိဒကသူကနှစ်မျိုးရှိတယ်ဝိပဿနာပတိနိဒကမှာလည်းပဲကိရိတာတွေဆုံးလို့တာကတစ်မျိုး အဲဝိပဿနာမိမိကိုယ်ပဲနိဗ္ဗာန်စီကိုညွတ်ပြီးတော့ဆွံ့လို့တာကတစ်မျိုးသူကနှစ်မျိုးရှိတယ်။မေတ္တိနိကမှာလည်းဒီတိုင်းပဲကိလေသာတွေပယ်ဆွံ့လို့တာကတစ်မျိုးနိဗ္ဗာန်စီကိုအာရုံပြုပြည့်ဝင်သွားတဲ့ဆွံ့လို့တာသေလို့တာကတစ်မျိုးသူကအဲဆွံ့လို့တဖန်ဆွံ့လို့တဲ့ကိလေသာတွေကိုဆွံ့လို့တဲ့သေလို့တဲ့ဆိုတာကမိမိကိုယ်ကိုနိဗ္ဗာန်စီတော့သေလို့တဲ့ဒါလေးကိုနောက်တစ်ခါမှသိကြပြောရင်ဒါမလို့ဘူးဒါဖက်တယ်သူက အဲကျွမ်းသွန်းလို့တပံသေလွတ်ဟံသမန်ရှုမာယာသွန်းလို့တပံသေလွတ်ဟံသမန်ရှုမာယာအဲမှတ်တိုင်းမှတ်တိုင်းဒီနေ့ဒါလေးသွန်းလို့နေတော့ဒီနေ့ကအနုပါဒနာခေါ်တဲ့အဲကျွမ်းတယ်ကျွမ်းတယ်နိဗ္ဗာန်စီကိုမိမိကိုသေလွတ်နေတဲ့သဘောရှိနေလို့ဒါလည်းဒီနေ့ကအနုပါဒနာခေါ်တယ်ဥပါဒနာ အရိယာမေခဏမှာတော့အရိယာမေဖြစ်တာနဲ့သူငင်းနေတဲ့သူငင်းတဲ့ကြားတွေအကုန်လုံးပယ်သွားတယ်သောတာပတိမေဆိုပယ်ကြမှာကိဋ္တာတွေစသည်ပေါ်နေတာနောက်တစ်ခါမှသိကြပြသူကအကျေကြီးအဲပယ်တင်ပယ်တဲ့ကိဋ္တာတွေအကုန်လုံးကျင်းသွားပြီးတော့နိဗ္ဗာန်တော့အာယုပြုပြီးပြည့်ဝင်ပြီးတော့သွားလို့ကသိလို့တာမိမိကိုယ်နိဗ္ဗာန်ကိုတခါတည်းတွန်းပို့လိုက်တယ်လို့သိလို့ရတယ်အဲဒါပฏิနိဗ္ဗာန်ဥပါဒနာခေါ်တယ်ဉာဏ်ဥပါဒနာက ဒီကြတော့၄မျိုးတော့ပြင်ဟိုတုန်းကတော့2မျိုး2မျိုးဒီက၄မျိုးဖြစ်လာအဲသွန်လို့တကံသီလဟံခမရှုမရာပိဏတုပါတိသွန်လို့သောအာခြင်းရှုလည်းရဲ့ဝိရဒတိနေအဲဒီလိုရှုတော့ဘာဖြစ်တုံးဆိုတော့အဲဒီလိုရှုတော့သောဓာတုဝေရဏတုသောဓာတုဝေရဏတုနိသနုပတိဝေရဏော ဝိရာဂ ानु ပါတိဝိရာဏောပိဋ္ဌာနုပါတိဝိရာဏောရောဓာနုပါတိဝိရာဏောပိဋ္ဌာနုပါတိဝိရာဏောသစ္စတ္တမြေဝပြိနိဗ္ဗာယတိနိဗ္ဗာန်ရောက်သွားကုန်ဟောတယ်နောက်တစ်ခါမှသိကြဟောရမယ်ဒီကုန်းသွားတာကုန်းသွားရမယ်လို့ဒီနေ့တော့တရားလေးသင်မိရုံတော့အချင်းချင်းတော့ဟောရအောင်နောက်တစ်ခါမှဒီလိုမှဆန်းဘောထောယောဂီပုဂ္ဂိုလ်တိဓာတုဝေဒနာသို့သုံးမျိုးသောဝေဒနာတို့၌ နေသနုပါတိမမြဲဟုအဲနေသနုပါတိဝိရမမြဲဟုရှုတာနေလည်းအဲဝေဒနာတွေဒုက္ခပေါ်တဲ့အခါဒုက္ခကြီးဒုက္ခပေါ်တဲ့အခါဒုက္ခကြီးဒုက္ခဒုက္ခမပေါ်တဲ့အခါဥပေက္ခဆိုတာဖြစ်ပေါ်နေတဲ့ယုတ်တရားဖြစ်ဖြစ်အဲစိတ်စိတ်တွေအခြားသောသဘောတွေဖြစ်ဖြစ်ပေါ်တာတွေလည်းရှုနေတယ်ဥပေက္ခဝေဒနာရှုအဲဒါရှုနေတယ်တဲ့ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်မမြဲဘူးမမြဲဘူးလို့ရှုတယ် ဝိရဒာနုပါတိဝိရံတော့ပြက်ပြဲပြက်ပြဲခြင်းကိုသူကနေလည်းရက်ပြက်ပြဲတဲ့သဘောတွေမှန်ရင်မှန်ရင်ပြက်ပြဲသွားတဲ့သဘောတွေကြောက်တာနဲ့ပြက်တာနဲ့အတူတူပါပဲပြည့်တယ်ဆိုတာလည်းအတူတူပါပဲသိမြပါနဲ့တော့တာအကြောင်းလေးတွေပါတယ်ပြည့်သွားတယ်လို့ပြောကြအဲ့ဒါနဲ့အတူတူပါအနတ်နေပါတယ်ဒီတိုင်းပဲအဲဒီမွေးနာနဲ့ပန်းနာတို့တော့ကြတော့ပြည့်သွားတယ်လို့ပြောတယ်ဒါကုံသွားတာလည်းအဲဒီလိုပဲ ဩဟာရလိုက်ပြီးတော့ဒါလေးတွေကွဲပါတယ်နိရောဓ అను ပါတိနိရောဓဟုရှုကာဝေရဏောနေလေအဲချုပ်တယ်တဲ့သုဒ္ဓါလည်းပဲပြက်တာနဲ့ခုံတာနဲ့မမြဲတာနဲ့အတူတူပါပဲအဲဒါရှုနေရင်တဲ့နိရောဓ అను ပါတိဝေရဏောတည်ရဝါတည်ရင်ဝိရိယ అను ပါတိသွန်လွတ်သောအာဖြင့်ရှုလျက်ဝေရဏောနေစဉ်နေနေရ အဲကိလေသာတွေမှတိုင်းမှတိုင်းအိစ္ဆဒုက္ခအနတ္တမြင်နေတော့အိစ္ဆဒုက္ခအတ္တလို့ဆွဲပြီးရှင်းတဲ့ကိလေသာတွေမရှိဘူးအဲဒီကိလေသာတွေသွန်ပြီးသားဖြစ်နေရင်အဲနိဗ္ဗာန်ကြီးတဲ့သိညွတ်သောအရင်ရောက်နေရင်ဘာဖြစ်သွားတော့လဲသစ္စာတင်ကြီးဝါမိမိကိုယ်တိုင်းပဲလည်းမိမိအလိုလိုပဲနဲ့ပရိနိဗ္ဗာယတိငြိမ့်နေတော့ဘယ်သူမှလုပ်ပြရတာမဟုတ်ဘူးတဲ့သူကကိလေသာတွေငြိမ့်သွားတယ်အရိယာ မဲ့ညာချင်းနိဗ္ဗာန်ကြီးပြည့်ဝင်သွားလို့ရှိရင်ရင်းနှီးနေတတ်တယ်ခါတိုင်းငြိမ့်သွားတာပဲအရဟတမေရောက်လို့ချင်းပြည့်တာဒီအကုန်လုံးငြိမ့်သွားအဲခိနာဇာတိအဲသိရမယ်ဘဝတွေကုံသွားပြီသုတိတံမြမစရိယကျင့်နေနေတဲ့ကားတွေအကုန်လုံးကျင့်ပြီးသွားပြီကတံကရမီယာပြုစဉ်ပြုလိုက်တာတွေအကုန်လုံးကိစ္စတွေပြီးသွားပြီနာသရာဣတ္တရာတိသာနာတိနောက်တစ်ခါ

ဒီစုံတစ်ခုဘာမှမဆွဲလန်းတော့ဘူးနိစ္စဒုက္ခအတ္တအချင်းဆွဲလန်းမှုဘာမှမရှိတော့ဘူးယုတ်ဝေဒနာပညာသင်္ခါရဒီကိုယ်ရင်းတဏှာငါအပြင်းမကရောဘယ်မှာဆွဲလန်းမှုမရှိဘူးနိစ္စဒုက္ခအတ္တဆွဲလန်းမှုကုန်ကင်းသွားနာအာနာတင်စီလောကဥပါရေတိအနုပါရိယနာပရိတတတိမဆွဲလန်းတော့ဟာလောင်မှုလည်းမရှိတော့ဘူးတဲ့ဟာလောင်မှုဟိုဟာလိုခြင်းတရားလိုခြင်းဟိုဟာရရင်တရားရရင်ဟိုဟာခံစားရင်ခံစားခြင်းသူကျင်တောင်းတာမှုတွေဟာလောင်မှုတွေ အငတ်တည်ပြေးသွားပြီဟွန်းသောရှုသူဟာလောကမှာဆက်စားခြင်းလေသည်ကာလံကင်းကအနုပါရိယနာပရိဒအပရိဒတံသစ္စတညောပရိနိဗ္ဗာန်အပရိဒတံမခါလောင်သည်ရှိတော့သစ္စတညောမိမိကိုယ်တိုင်မှလည်းပရိနိဗ္ဗာန်ကြီးငြိမ့်သွားပြီဉာဏ်သူရောက်သွားတာကိုဟောတယ်အဲ့ဒါကိုဒီကအချင်းချုပ်ပဲနောက်တစ်ခါလည်းခါဝဲရအောင်မှာကအဲဒီဟို15နံပါတ်ဘက်ကနေဒီကနည်းနည်းခက်တယ်အဲ့ဒါထားပြီးတော့ဟောရအောင်မပြီးဘူး ဆိုရှုသူဟာလောကမှာဆွဲစားခြင်းလေသည်။အဲဆိုရမယ်သောရှုသူဟာလောကမှာဆွဲစားခြင်းလေသည်။သောရှုသူဟာလောကမှာဆွဲစားခြင်းလေသည်။သာလောင်ခြင်းကကိုယ်တိုင်ညလုံးဝငြိ အာလောင်ကင်းကကိုယ်တိုင်းညာလုံးဝနေပြီအပရိဒတံဆာလောင်ခြင်းခြင်းနေရှိတော့မဆာလောင်ခြင်းရှိတော့သစ္စတိမြေဝမိမိကိုယ်တိုင်းပင်လင်ဒီအာသာရဏလိုက်ကြအောင်တော့ကိုယ်တိုင်းညလို့ဆက်တာဆက်တာတော့ပြီးမဆိုတော့မကြောမယ်ဒါပဲအကောင်းဆုံးပဲတကယ်ကောင်းတာမျိုးကိုယ်တိုင်းပင်လင်ဆိုတော့ဟိုမှာကာယမရဘူး အဲသူ့လိုလိုပဲငြိမ့်သွားတယ်ကိုယ်တိုင်းများလုံးဝငြိမ့်သေးသည်သိနေပါသည်လေဒါအညပြီးရှင်းမယ်တနာဆင်ရှင်းတယ်ပြီးဆုံးသည်ဒါတော့ဆိုရင်သနာကင်းစင်ပြီးသနာသင်္ခယဝိမု ക്ത ဖြစ်ပါပြီတဲ့ဉာဏ်နာဖြစ်ပါပြီလို့ဆိုတော့လေခိုင်လာလေးလည်းဆိုကြအညဖြင့်ပင်သနာဆင်ရှင်းတယ်ပြီးဆုံးသည် ပသနာယသုတ်တန္တဗုဒ္ဓဩမိတ်တိပသနာယသုတ်တန္တဗုဒ္ဓဩမိတ်တိပါစလာမာနာသုတ်ဆိုင်ငုတ်တော်မှာကြည့်ရအောင်အထက်ကနံပါတ်တွေပါရေးပြထားတဲ့။ဒါကြည့်နေတဲ့ပုဂ္ဂိုလ်ကြည့်အောင်460ပြည့်ဟိုဒုတိယမှာ 460ခုအဲဒီမှာသာသနာသုတ္တန္တဗုဒ္ဓဟောမိန်ဤဒီမှာလာကြည့်တယ်လို့ဒီပြညာလည်းရှိတယ်သုလရဏသင်္ကြန်တော့မှလည်းဒီလိုပဲအဲဒီမှာတော့ဈာမင်းကိုမြတ်စွာဘုရားဟောဈာမင်းကမေးလို့မြတ်စွာဘုရားဟောတယ်ရှင်မောက္ကလန်လည်းအဲဒီမှာလိုက်ယူနေလို့ရှင်မောက္ကလန်လည်းပဲအဲဒီကလည်းပဲတရားကိုခန့်နာလာရတယ်သုလဒနာသင်္ခရာတော့မှလည်းဟောသည်သုလဒနာသင်္ခရာတော့မှလည်းဟောသည်အဲဒီဟုတ်ပါ

ခုနှစ်ရက်မြောက်မှာညာနာဖြစ်တော်မူသည်အဲဒီညာနာဖြစ်ပြီးတဲ့နောက်လဲဒီမှာမောဂလာသူ့မှာကြုံမှုတာတွေဒါจิตပါနဲ့စပ်ပြီးတော့သူချွေရင်းနေတာတွေမြတ်စွာဘုရားကကြွလာပြီးတော့ပြင်းပြင်းပေးဖို့အခုယောဂီပုဂ္ဂိုလ်တွေနဲ့သမဏဆရာတွေနဲ့ပြင်ပေးတာနဲ့တော့တူပါပဲနာကောင်းတယ်သူကလည်းဝိပဿနာနဲ့စပ်ပြီးတော့လည်းသူချွေရင်းတာရှိတဲ့မြတ်စွာဘုရားကကြွလာပြီးပြင်ပေးဖို့အဲဒီတော့ပြင်ပေးပြီးရှင်းရောက်လို့တဲ့ထူးခြားတဲ့ညာ ရောက်သွားတယ်တဲ့ဟောအဲ့ဒါသာဝကပေါ့လေဒီဘောရမှာအမြင့်မြတ်ဆုံးကြီးအဲ့ဒါသာဝကညာသူရောက်သွားတယ်ဒါဆိုဆရာကကိုယ်တိုင်ချင်းမြောက်လို့ညာသူရောက်တဲ့ပုဂ္ဂိုလ်ဆိုတာမှန်တိုင်းပြောမယ်ဆိုရင်ငါပြောကြကောင်းတယ်ငါလည်းဆိုကြပြီးတော့ချင်းမြောက်တယ်ဆိုပြီးတော့ရှင်မမောဂလန်ကသူကနောက်ဆုံးစကားဆိုထားတယ် ပိုက်တိုင်းပိုက်တိုင်းမှာတော့ဘုန်းစကားတွေဆိုတာအဲ့ဒါလေးဘုညာနောက်ဆုံးတရားဆောင်းမှုလေးပြေးတာမြတ်စွာချင်းမြောက်ဉာဏ်သူရောက်အလောင်းငါကိုဆိုရင်အဲမြတ်စွာဘုရားချင်းမြောက်လို့မြတ်စွာဘုရားဒီတိတော်ကလည်းထူးခြားတဲ့ဉာဏ်နဲ့ရောက်သွားတယ်ဆိုတာငါလိုပုဂ္ဂိုလ်ပဲဆိုတဲ့နဲ့ငါကိုပဲပြောနေတာပဲဆိုပြီးတော့ချီးကျူးပါတယ်အဲဒီဘက်ကတော့နောက်မှနောက်တစ်ခါသတင်းကြမှာသူ နှပေါင်းလာပြီဆိုတော့နောက်တစ်ခုလာပြီကျရင်ခေါ်မှာမတစ်ခုလာပြီကျမှဆက်ပါဆံပြီးတဲ့တရားတွေမပြီးသေးဘူးဒီတရားတွေဆက်ပါမယ်ဒီတရားသိနေလို့ရှင်ကောင်းတာယနေ့ဖို့၌သမုဒ္ဓသုစုပွားများအာထုအပ်သောအနာကုသောသီလကုသောဘာဝနာကုသော တရားဟောရသောကုသိုလ်တရားနာရသောကုသိုလ်သတ်ကြည့်တော့ဒီကောင်းမှုပေါင်းဤအဖို့ဘာသာကိုမိဖတော်မှာစ၍အလုံးစုံသောသတ္တဝါပေါင်းတို့အားမြတ်ပြေဝေပါကုန်၏လုံးစုံသောသတ္တဝါပေါင်းတို့သည် ညရကြ၍ကိုယ်စိတ်နှပြသနာကြပါစေ